ကျေးဇူးတော်ရှင်ဧကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးမန္တလေးမြို့ဦးချစ်ဆွေဓမ္မာယုံကြီးဘော်တွင်15ရက်2လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောဖြစ်ပျက်နှင့်မဲ့ကြားမှာကိလေသာကြားမခိုစေနှင့်တရားတော်သက္ကာဒိဋ္ဌိသတ္တရာဒိဋ္ဌိဥစေရဒိဋ္ဌိမြန်မာလူပြန်တော့ဖြစ်ပေါ်လာတဲ့ယုံနာဓမ္မတွေကိုငါရင်လို့ထင်နေတာသည် လက်ကာယဒိဋ္ဌိဒီတရားလေးကိုခိုင်မြဲတယ်ဖြင့်သက္ကရာဒိဋ္ဌိဒီတရားလေးဒီချုပ်သွားပြီးတဲ့နောက်ဘာမှအကြောင်းကျိုးမဆက်တော့ဘူးလို့ယူလို့ရှိရင်ဥစ္စေရဒိဋ္ဌိသုံးမျိုးမှတ်ထားကြပါနော်ဒါရင်ဃာရမတို့ဒီဒိဋ္ဌိကိုဆရာဘုန်းကြီးဘန်းလေးကြောင့်ရှင်းဥစွာယနေ့စပြီးလမ်းဖြင့်ပါလိမ့်မလဲလို့ဘုန်းကြီးတို့ဃာရမတွေကမဲလို့ရှိရင်ဖြင့် ဇုံတစ်ခုသောဒိဋ္ဌိရှိနေလို့ရှိရင်အိစ္ဆဒုက္ခအနတ္တအာပေါ့အထုတ်กว่าမရဘူးလို့ဘုရားကဟောတာဒီဒိဋ္ဌိ၃မျိုးတစ်မျိုးမျိုးရှိနေရင်အာပေါ့အထုတ်กว่าအိစ္ဆဒုက္ခအနတ္တဘယ်လိုပဲမြင်မြင်နိဗ္ဗာန်မရဘူးလို့ဆုံးဖြတ်ချက်ချလာတယ်ရေးမကြည့်ဘူးကြကြစဉ်းစားပြီးနားထောင်ပါလေဓမ္မတို့ တကူသောတရားတွေဥမာနာရာတွေဟာနာနာရဲဆိုရင်တက္ကရာတွေရှိနာရာတွေနာနာရဲဖြင့်အဲ့ဒီတက္ကရာတွေရှိနေလို့ရှိရင်ဒီဘဝမှာတရားဓမ္မတို့ဘယ်လိုလဲအနိစ္စတွေရှုရှုဒုက္ခတွေရှုရှုနတ္တရှုရှုကျင်တာရှုဒီဒိဋ္ဌိဒီဟူသောပင်ခံနေတဲ့အတွက်ရှုတော့မြင်တာပဲမြင်မြင်မဲ့လည်းမညံဖူညံမရဘူးလို့မှတ်လိုက်စမ်းပါအေးမကြည့်ဘူးလေ ရှုပါရကံနဲ့မရဘူးတဲ့ဒကာဓမ္မဘာကြောင့်လဲဆိုလို့ရှိရင်ဖြင့်တဲ့သစ္စာနဲ့လျော်တဲ့ဉာဏ်မရလို့အဖြေထွက်လာသစ္စာနဲ့လျော်တဲ့ဉာဏ်မရလို့ဒကာဓမ္မတို့ဒိဋ္ဌိရှိနေလို့ရှိရင်သစ္စာနဲ့လျော်တဲ့ဉာဏ်ဝါသစ္စာနုလောမိကဉာဏ်ဘယ်တော့မှမရဘူးလို့မှတ်ပါဒိဋ္ဌိရှိနေရင်သစ္စာနုလောမိကဉာဏ်မရဘူးဒိဋ္ဌိရှိနေရင် မရနိုင်ဘူးဆိုတာသဘောကျကောင်းပြီဒါဖြင့်အိုးတို့ဆရာဘုန်းကြီးကအရေးကြီးတဲ့ချက်တော့ပြောပြီတို့အထူးကိစ္စဆိုင်ပြီးတော့ဒါရင်ဖြုတ်ပြီးမှဝိပဿနာလုံးမပါလားဆိုတာယနေ့ပေါ်လာတယ်ဝေဒနာလေးကငါပဲဆိုရင်ပါလိရှိတို့ဒီဟာလေးကဘယ်တော့မှမပြောက်ပါဘူးဒီနာလေးကဘယ်တော့မှမပြောက်ပါဘူးလို့ယူလိုက်လို့ရှိရင်သတ္တရာဒိဋ္ဌိ ဒါရှိနေလေနိဗ္ဗာန်မရဘူးလို့မှတ်လိုက်တယ်ဒီနာလေးပြောက်သွားပြီဒီကလာဒီနေရာမှာဘာမှမပေါ်လာတော့ဘူးလို့ဆိုလို့ရှိရင်လေဥစ္စေတဒိဋ္ဌိဒီနာလေးပြောက်သွားလို့ရှိရင်ဖြင့်ဒုက္ခပြောက်ရင်ဒုက္ခပေါ်ရမှာဒုက္ခပေါ်တာ तू မသိတဲ့တွေ့ဥက္ကမဥစ္စေတဒိဋ္ဌိပဲသွားပြန်တာမှန်ပါဘူးဓမ္မတို့ဒီချက်၃ချက်အလွန်ရေးကြည့်နေတယ်ဆိုတာခင်ဗျားတို့ဘီစိတ်ကြပါ ဒီချက်သုံးချက်ကိုမပိုင်လို့ရှိရင်ဒီဒီနည်းနဲ့ဥပဒနာတွေအိစ္ဆဒုက္ခအနတ္တတွေအထုများတော့လေကိုယ်လိုရဖြစ်တဲ့ဒုက္ခခသင်းခြင်းနဲ့နိဗ္ဗာန်ဇာတိစရာမရဏသိမ့်တဲ့နိဗ္ဗာန်ကိလေသာမိဒုက္ခမိရိအပြီးတိုင်ငြိမ်းရသိမ့်ရဖြစ်တဲ့နိဗ္ဗာန်ကိုဝေခကာလမှာတို့ရတော့မှာမဟုတ်ဘူးဆိုတော့ဆိုမှတ်ထားကြဒီဒိဋ္ဌိ၃ခုကံွယ်လို့သိပြီးချက်ချက်မှတ်စမ်းပါ ပါရဲတယ်ဒိဋ္ဌိသုံးခုကကန့်ကွက်လို့မရတာဆိုတာသေချာချာမှတ်ကြစမ်းပါသဘောပါကြဒါဖြင့်ဝိပဿနာရှေ့ထားရမှာလားဒိဋ္ဌိခွာမှုရှေ့ထားရမှာလားဆိုတာဒကာဓမ္မတွေတွေးစမ်းဒိဋ္ဌိခွာမှုဒီချက်ကလေးတစ်ချက်ကိုဒကာဓမ္မတွေပိုင်ပိုင်နိုင်နိုင်နဲ့ဟောတို့ရောက်လာဖြစ်ပြအိဋ္ဌာလုတ်ဆိုတာမဟုတ်သေးပါလား ဋ္ဌိရင်ခွာရမှာပါလားဆိုတာကိုဥပဒနာလုံးမှုကိုနှစ်ထား၍ဒိဋ္ဌိခွာမှုကိုတစ်ထားပါလို့ဆိုတာအလုံးမပေးပြီရှင်းဖို့ကာလကသင်ပါတယ်ဒိဋ္ဌိခွာမှုကိုဥပဒနာရှိမှုကိုနှစ်ထားရမယ်ဆိုတော့နောက်ထားပါလို့ဘုန်းကြီးတို့ဓမ္မတွေသတိပေးလိုက်ပါတယ်ကောင်းပြီဒါဖြင့်ဥပဒနာအလုတ်ကနှစ်နံပါ ဒိဋ္ဌိခွာမှုကတင့်နံပါသဘောကျသူကမောင်တို့သေချာမပါဥပအောင်တို့သေချာမှတ်ပါဒီဘက်ကအလုံးတရားတက်တော့ဘုငယ်ရှိတို့ကသေချာမှတ်နော်ရမ်းလို့လို့မရဘူးဆိုတဲ့အိဗယ်အစင်မပါပဲနေမှာစိုးလို့နော်မှန်ပါပါဥပဒေရမ်းလို့လို့တော်ပါတော်ပါဘူးအဲ့ဒါကြက်ကြက်စဉ်းစားပါတရားဓမ္မတို့ဘယ်ယောဂီတွေရောက်ရောက်ဖြစ်ပက်ကစလောက်ရတာပဲလောက်ရတာပဲ လောက်ရပင်လောက်ရညာသလားအစဉ်ကြံနေသေးတယ်ဆိုတာကိုတော့မှတ်ရလိမ့်မယ်အစဉ်ကြံနေသေးတယ်ဆိုတာဘာပါလိမ့်မလဲလို့မေးတဲ့အခါကျတော့ဒကာရမတို့ဒိဋ္ဌိချုပ်ဖို့အရင်တင့်နာမှာကြံနေတယ်မှတ်ရမယ်ဥက္ကမရိပ်ပြီသိပြီအဲဖြစ်ပြရန်လို့မလားဒိဋ္ဌိရန်ခွာဒိဋ္ဌိရန်ခွာကောင်းပြီဒါဖြင့်ဖြစ်ပြဒုတိယချက်မှာလုတ်ပါ ဒိဋ္ဌိကိုရင်ခွာပါဆိုတော့ဘုန်းကြီးတရားဓမ္မတွေအခုတရားကြီးမလဲသေးဘူးသို့သောဒီအစဉ်လေးမှတ်ထိုက်စမ်းပါနော်ရှင်းပြီနော်ဖြစ်ပြရန်လုံးမလားဒိဋ္ဌိရန်ခွာမလားဒိဋ္ဌိရန်ခွာပါဘုရားသဘောကျသွားပြီသဘောကျသွားပြီတရားဓမ္မတို့ဒါတစ်သက်မှတစ်ခါနာရတာနော်နိဗ္ဗာန်ရောက်တရားအရှိကိုသေသေးချာချာပြောမယ်ကြံတော့ကိုဘာမှမပြောနိုင်သေးဘူးလမ်းရှင်းရမှာကိုအဓိကထားနေရတယ်ဆိုတာဥပါရင်ရိပ်မိ လမ်းရှင်းတာကိုအဓိကထားနေရကောင်းပြီဒါဖြင့်ဒိဋ္ဌိခွာမဲ့ကြံလို့ရှိခန္ဓာပရိစ္ဆေသမုပ္ပါရှေ့ဘင်းကနားလည်မှခွာနိုင်တဲ့ဒိဋ္ဌိခွာကြံလို့ရှိရင်ခန္ဓာဤပရိစ္ဆေသမုပ္ပါကိုရှေ့ဘင်းကနားလည်မှရမယ်ဟွန်းတိရှိကနေပြီးတိုးလိုက်ဒိဋ္ဌိခွာမဲ့ကြံခန္ဓာပရိစ္ဆေသမုပ္ပါကိုနားလည်မှုရှေ့ရထားရမယ် ဒိဋ္ဌိခွာခြင်းလို့ရှင်ခန္ဓာပရိစ္ဆေသမုပ္ပါကိုရှင်းပိုင်းကထားရမယ်။ဩဒါဖြင့်တော်တော်ကိုပဲတို့ဟာအနိစ္စဒုက္ခအနတ္တလောက်ကိုရရေးဒီကားလို့ရှင်ရှေ့နှစ်ရေးရှိပါသူရှေ့ကနှစ်ရေးရှိပါသေးလားဆိုတော့ဥစ္စာရေးကြီးမှတ်ရလိမ့်မယ်။ဥပဒနာလုံးမကျန်သူရှေ့ကရေးပဲနှစ်ရေးရှိပါသေးတယ်။အဲ့ဒီနှစ်ရေးမပါဘဲနဲ့လောက်ခဲ့တယ်ဓမ္မတို့ ဝတ္ထုနဲ့တကွာထုတ်ပြမယ်ဘယ်သူမှမဖို့မရတယ်နောက်ဓာရီပြင်ပေးမှရသွားကိုင်းဒါဖြင့်ဓမ္မတို့ဝေဒနာငါဖြစ်နေရင်ပါရိရှိတယ်သက်ကရဝေဒနာငါပဲငါနာတာပဲငါကောင်းစားတာပဲဟုတ်လားငါလေးလူရှိတာပဲဆိုလို့ရှိရင်သက်ကရရှိဖို့ဒီနာဖြင့်ဘယ်တော့မှမပြောက်တော့ဘူးဆိုလို့ရှိရင် ဒီနာပြောက်ပြီးဒီကလာကျုပ်ပြန်ပြောက်ပြီးဒီနာပြန်ဘာမှမဖြစ်တော့ဘူးဆိုရင်အင်းဒါဖြင့်တရားဓမ္မတို့ဒီဒိဋ္ဌိသုံးခုရှိနေဖြင့်လက္ခဏာရေးသုံးပါးကိုအပေါင်းကြိုးစားညာတော့လေဘုန်းကြီးတရားဓမ္မတွေမဉဏ်ပူဉဏ်ရမည်မဟုတ်သေချာမှတ်ပါအပြင်ဒီနေ့ အခြေကြကြနာနာတည်ပေးမဲ့နေ့ဆိုတာဖြင့်ရှင်းရှင်းလင်းလင်းနဲ့အော်ဒီနေ့များလက်လွတ်သွားရင်ဖြင့်ကိုချိုးနေတာပဲလို့ဆုံးဖြတ်ချက်ဒီနေ့လက်လွတ်တဲ့ဓမ္မတွေကကိုချိုးနေဘာကြောင့်လဲဆိုတော့ဥက္ကမဥပဒနာလှုပ်လှုပ်ဆိုမဲ့သူရှင်သားကဟာတွေကပြင်းစရာရှင်စရာသိစရာမှတ်စရာရှေရှင်းစရာတွေကအများကြီးမရှိဘူးရှိပါလားနောက်ဒါတွေမပါဘဲနဲ့လှုပ်နေလို့ရှင်းပြန်မင်းလည်းလှုပ်ရမရနိုင်ပါဘူးအဲ့ဒါဓမ္မတွေ ဒါရင်ဒါဖြင့်အနိစ္စဒုက္ခအနတ္တမရှိခင်ဘာဖြုတ်ရမလဲဒိဋ္ဌိသုံးမျိုးဖြုတ်ရမလားမှန်ပါပါဒိဋ္ဌိဖြုတ်မှကြံလို့ရှိရင်ဘာနားလဲမှာဖြုတ်တတ်တယ်ခန္ဓာဤပရိစ္ဆေသမုပ္ပါနားလဲခန္ဓာဤပရိစ္ဆေသမုပ္ပါစာပရိစ္ဆေသမုပ္ပါကိုမဆိုလို့ဘူးတပည့်ကြပါလားခန္ဓာဤပရိစ္ဆေသမုပ္ပါစာပရိစ္ဆေသမုပ္ပါမလိုပါဘူးတပည့်စာပရိစ္ဆေသမုပ္ပါစကလေးလေးကြက်ခိုင်းလဲရတာပါပဲတပည့်ကြ ဒါဖြင့်စာပရိစ္ဆေသမုပ္ပါမလို့တော့မနေ့ကပရိစ္ဆေသမုပ္ပါအမတန်ရေးကြည့်တော့တယ်ဆိုတော့ဆရာတရားဓမ္မတွေပေါ်လွင်လာလိမ့်မယ်ပေါ်လာပြီနော်တိုင်းတရားဓမ္မတွေဘုန်းကြီးကတရားပြောတယ်နော်ဘုန်းကြီးသာများကြားကြရလားကြားပါဘူးအင်းဘယ်လိုကြားသလဲလို့မေးတဲ့အခါလူသိကကြားသလားလူရှင်ကကြားသလားလို့မေးလို့ရှင်းတယ်လူရှင်ကကြားတယ်လို့ဖြေကြမှာမှန်ပါပါလူရှင်ဆိုတာရုပ်ကြောင့်ရှင်တာလားနာမ်ကြောင့်ရှင်တာလားလို့မေးကြည့်တာ မှန်ပါဗျာဒါဖြင့်နာကြားစိတ်ပဲတပည့်ကြဒါဖြင့်တရားဓမ္မတွေဘုန်းကြီးရတဲ့အတန်ကြားတာနားထဲမှာကြားစိတ်သေးဆိုတဲ့ပောတဝိညာဉ်ပေါ်တယ်မှတ်လိုက်စမ်းမှန်ပါပါအင်းဒါပြိဿမှုပါစပြိဿမှုပါစပြီတရားဓမ္မကြားတဲ့စိတ်ကလေးမပေါ်ဘူးမှန်ပါပါအခုဘုန်းကြီးကလည်းကြားကြကြားပါအင်းလူတွေကကြားတယ်လားလူရှင်ကကြားတယ်လူရှင်ကကြားတယ် လူရှင်ကကြားတာလူရှင်ကလည်းရုပ်ကကြားတာလားတဲ့လူရှင်ဆိုတာကဒကာရမတို့လူသေးကြွားကြည့်တော့ကိုရုပ်ကြီးတက်ကြရင်ဒါပဲနန်းချုပ်သွားလို့လူသေးဖြစ်ရရှင်အဲ့ဒါနန်းကကြားတယ်ဆိုတာမသိကြဘူးလားသိကြပါဘူးဒါမျိုးဒါပင်ကြားစိတ်ကလေးဆိုတဲ့နန်းကကြားတာကိုဒါနဲ့ပြိဿကဘုရားအစကြားတဲ့ဝိညာဉ်ကရှင်းမလားပရိစ္ဆေသမုပ္ပါအစကြားတဲ့ဝိညာဉ်ပရိစ္ဆေသမုပ္ပါအစကြားတဲ့ဝိညာဉ်ကကြားတဲ့ဝိညာဉ်ကဆိုတော့ဩဟော မိမိတဏ္ဍာမှာယခုခန္ဓာပရိစ္ဆသမုပ္ပါဆိုတာဒါကတည်းပေါ်သွားပေါ်သေးဘူးလားပေါ်ပါလားဟောပြီဥစဉ်တော့ပေါ်သေးဘူးလားသေချာစဉ်းစားပြီးတော့မတဥစ္စာအလွန်ရေးကြီးနေတယ်ဆိုတာသိကြတဲ့ပုဂ္ဂိုလ်ကအလွန်ရေးကြီးနေတယ်ဆိုလို့ရှိရင်ဖြင့်ဆရာကြီးဒီလိုတမ်းကြီးတွေကလားအော်တို့ပုံမူရေးကြီးပြီးကလားမှတ်ရမှာပါလားဆိုတာကိုသုံးနေချရလိမ့်မယ်မှန်ပါပါပုံမူရေးကြီးနေတယ်လို့သုံးနေချရလိမ့်မယ်နမလို့ရှင်ဒါ အခုပြောတဲ့အတိုင်းအရင်မကြည့်ကြဘူးကုသိုလ်ဖြစ်နာနေရတယ်လို့ဆိုတာတော့မနေ့ကဆရာဘုန်းကြီးပြောတယ်မကြိုက်ပါဘူးကုသိုလ်ဖြစ်တရားနာတာမကြိုက်ပါဘူးတပည့်ကြရလားမှန်ပါဘူးကုသိုလ်ဖြစ်တရားနာမကြိုက်ပါဘူးလေကုသိုလ်ဖြစ်တရားနာတာဘာဖြစ်လို့ဘုန်းကြီးမကြိုက်တာတော့မေးတော့ကောင်းတော့ကောင်းပါရဲ့ဒကာဓမ္မတို့နိဗ္ဗာန်မရောက်ဘူးရှင်းမလားကောင်းတော့ကောင်းပါရဲ့နိဗ္ဗာန်ရောက်တည်တယ်မကောင်းဘူးနဲ့သူရတော့ပဲရောက်ပါတယ် သဘောကျလားနိဗ္ဗာန်တော့မဲပါဘူးအဲယခုလိုခန္ဓာထဲမှာကြားတဲ့စိတ်ကလေးပေါ်တာဟိုးကြားကြရလားဆိုတော့ကြားပါတယ်ဗျာဘယ်လိုကြားတော့နားရကြားနာငါကြားရတာရုပ်ပဲကြားနာငါကြားတော့ကြားတဲ့ဝိညာဉ်လေးကစပြီးဒီကလာမဖြစ်ဘူးလားဖြစ်ပါပါဗျာဟောကောင်းပြီလားခင်ဗျားတို့ကလည်းဒီစိတ်ကစဖြစ်တာပေါ့ဗျာယခုချိန်မှာ ဒီစိတ်ကမဆဘူးလားဝါဒီဝิญဉ်ကမဆဘူးအင်းဒီဝิญဉ်ကဆတော့ဝါဓမတော့ဝิญဉ်ဆိုလို့ရှိရင်သူနဲ့ရှင်မရှင်ပဲနာယုတ်တွေပါတော့မယ်မပါဘဲနေတော့တော့အဲသူနဲ့ဖြစ်ဖို့ဖြစ်ပဲနာယုတ်တော့ပါဘူးလားအင်းနာယုတ်ပါလို့ရှိရင်ဖြင့်ဒီကြားတယ်ဆိုတော့သက္ကနာဆိုတော့သက္ကနာမပါဘဲနဲ့မကြောက်ဘူးပေါ့ဗျာတန်ခါရဏလည်းပါအင်းအတန်နဲ့ဆက်ပြီးတဲ့ဖတ်တာမပါဘဲနဲ့ မကြားရဘူးဒါကြောင့်ဝေဒနာမပါဘဲနဲ့ဒါသိပါမလားသိပါဘူးဒါဖြင့်ကြားတယ်ရှင်တရားဓမ္မတို့ဒီငန်းမျိုးဖြစ်တယ်လို့မှတ်လိုက်တာပေါ့ဒီနဲ့3 4 5နော်တပတ်ကြရတရားဓမ္မကမှကြားတိုင်းကြားတိုင်းဒါဖြစ်တယ်တပတ်ကြအဲ့ဒါဒါပါတော့ငွေတော့ကြားစိတ်ဗျာမဆွနိုင်ဘူးဒီလိုဆိုတော့ရှင်းသွား ဘယ်လိုရှင်းကြတော့အော်ကြားတာငါလည်းမဟုတ်သူလည်းမဟုတ်ဒီစိတ်ကလေးပေါ်တာကိုငါလည်းမဟုတ်သူလည်းမဟုတ်ဒီစိတ်ကလေးကြားတာဘယ်လိုကြားရပါလဲကြားရုပ်ကလေးကြားတယ်ဘယ်မှာလဲဘယ်လိုကြားရပါလဲကြားရုပ်ကလေးကြားတယ်လို့ဆိုတော့အော်ကြားရုပ်ကလေးကြီးဘုရားနဲ့ပေါင်းစုပြီးကြားပါလိမ့်မလို့ဆိုတော့အော်ဒီနာယုတ်ကလနာဖတ်တာဝေဒနာနဲ့ပေါင်းစုပြီးကြားတယ်တပည့်ကြလားဒါငါ့ကိုပေါင်းစုပြီးကြားကြတာနော် အဲ့ဒီကြားတဲ့စိတ်ကလေးကိုဓမ္မတွေကပြီးပြီးဒီကလာထတော့အော်ကြားတာဒီပုဂ္ဂိုလ်တ attva မဟုတ်ပါလားမဆွနိုင်ဘူးတပည့်ကြတယ်ကြားတာပုဂ္ဂိုလ်တ attva ဟမ်တက္ကရာတွေရှင်သွားပြီတက္ကရာတွေရှင်သွားပြီဓမ္မတို့ပုဂ္ဂိုလ်တ attva ဟုတ်သေးရဲ့ကြားတဲ့စိတ်ကလေးကကြားတယ် ဘယ်လိုကြားရလဲကြားရဖြစ်ကြပါဘူး။ပုဂ္ဂိုလ်တ attva များဟုတ်ကြ။ယောက်ျားလည်းမင်းမှလားမဲလိုက်။ကြားရှိခဲ့ဗျ။အကျမ်းတိုက်ဆိုင်လို့ပေါ်လာတဲ့ကြားရှိပဲဒီကအတန်နဲ့တိုက်ဆိုင်လို့ပေါ်လာတဲ့ကြားရှိပဲအတန်နဲ့တပည့်တော်ဤသလယနာဆိုတဲ့သက္ခာယနာနဲ့တိုက်လို့ကြားရှိကလေးပေါ်တာပဲဆရာလို့ဒါပဲဆိုကြရှိတယ်။တပည့်ကြ။ဗာမေရီကြားရှိကလေးကသူတိပေါ်လေသလားလို့မဲတော့ အဲသူနဲ့ဖြစ်ပေါ်ဖြစ်ပဲနာယုတ်သလနာဖတ်တာဝေဒနာတွေနဲ့တွဲပေါ်တယ်လို့မှတ်လိုက်စမ်းပရိစ္ဆေသမုပ္ပါဒတမ်းနေကြဗျာတမ်းပါဗျာတမ်းတမ်းရတာဘိဓမ္မာရင်းနဲ့ချုံလိုက်တော့တခုတည်းဖြစ်မတော့ဘူးငါးခုမှတစ်ပေါင်းနဲ့တစ်ပေါင်းလေးစုံလို့ကြားတာနော်ငါးခုစုံလို့ကြားတာနော်ငါးခုစုံကြားတာမကြားနိုင်ဘူးဆိုတာသေသေးချာချာမှတ်ကြစမ်းပါ ဒါပြန်ကြားတာဒကာဒကာဓမ္မတွေလည်းကြားရှိသေးတာအင်းနေကြပြီဒကာဓမ္မအော်ကြားတာပုဂ္ဂိုလ်တ attva မဟုတ်ပါလားကြားစိတ်ကလေးတက်တက်ပါလားလို့စောစီရှင်းထားလိုက်စမ်းပါနော်ကြားပြီဒီကလာဒကာဓမ္မတွေဒီကလာဆိုလို့ရှိရင်ဖြင့်ဘာဖြစ်တုံးဆိုလို့ရှိရင်ကြားတဲ့တန်လေးသပင်တွေဖြစ်ခဲ့တော့သဘောကျလိုက်တာဆိုတဲ့တဏှာလေးမလားမှန်ပါဘူးအင်းဒါဖြင့် အဲ့ဒီတဏှာလေးပေါ်တော့ဒီဘက်ကကြားတဲ့ငါးခုရှိသေးရဲ့မရှိတော့ကြားတဲ့ငါးခုကမြဲသလားမမြဲဘူးမမြဲတာသိသဖြင့်တော့ဩအကြပြီးတက်တာပဲငါးခုစလုံးဆိုသဖြင့်သက္ကရာဒိဋ္ဌိဆိုတာစင်သွားတယ်စင်မလားသက္ကရာဒိဋ္ဌိဘယ်နဲ့ကြားတဲ့ငါးခုရှိသေးရဲ့ဟောဒါပြန်ဘယ်ဒိဋ္ဌိရှင်သွားပါသက္ကရာဒိဋ္ဌိရှင်သွားတော့ဩနေရကြဘုရားဓမ္မတို့ အမှန်တရားကြသွားပြီဒါအပေကပြိတ်တော့မယ်အပေကပြိတ်တော့မှာငါမဟုတ်ကြားရတဲ့သဘောလေးကြားရတဲ့နန္ဒမလည်းစိတ်ကလေးပဲလို့မဆုံးနိုင်ဘူး။ကောင်းပြီဒါလည်းရှင်းတယ်ရောအဲဒီတော့ပုဂ္ဂိုလ်ကတော့ပျောက်ခဲ့ပြီ။အဲဒီကသာသနာတက္ကရာကြီးပျောက်ခဲ့ပါလေဥက္ကမော။မှန်ပါပါ။ယခုကြားတဲ့စိတ်ကလေးကချုပ်ပြောက်သွားပြီလေကြားလို့ကောင်းတာလေးပေါ်နေ။မဟုတ်ဘူးလား။ပေါ်ပါပဲ။အင်းကြားလို့ကောင်းတဲ့သဘောလေးနဲ့တရားဓမ္မတွေအသက်ရှင်နေတယ်ဆိုရင်လောက။မှန်ပါပါ။အဲမှာကြားရတဲ့အသက်ရှင်တယ် အခုတော့ဘာနဲ့သက်ရှင်ကြားလို့ကောင်းတဲ့နံရင်းနဲ့သက်ရှင်တပည့်ကြကြားလို့ကောင်းတဲ့နံရင်းနဲ့သက်ရှင်နေတော့အော်ခုနကတကယ်တကယ်ဥက္ကမောင်ကြားတဲ့တကယ်ဥက္ကမောင်ကြားတဲ့တကယ်ကိုမြတ်ရှုရှိသေးမရှိတော့အော်တယောက်တည်းသွားပြီဗျာတယောက်တည်းနဲ့တယောက်စားထုတ်လာတာမြင်လိုက်ဘူးမြင်ပါလားဗျာ ဒါပြန်အရင်တရားကခိုင်နေမြဲတယ်အရင်ပြစိတ်ကလေးခိုင်နေမြဲတယ်လို့ယူမလားမယူတော့ဘူးမယူပါဘူးအဲဒါပြန်မယူတော့ဘူးလို့ယူလိုက်တဲ့ဖြင့်အားလုံးတရားနာတဲ့ဓမ္မတွေဗာရိရှိရှင်သွားတယ်ဆိုတာသဘောကျသက္ကရာသက္ကရာရှိရှင်ခိုင်မြဲတယ်လို့အရင်ပြစိတ်ကလေးယူသေးတယ်ယူပါဘူးဒါပြန်ဗာရိရှိရှင်သွားအော်နေရာကြိုက်တယ်ဒိဋ္ဌိဝိနည်းရှင်သွားအတိတ်သမုပ္ပါနားလေလုံးတော့သူပါအောင် ဒါနားလေလို့ပရိစ္ဆေခါကနားလေဒကာဓမ္မတွေဒီရှင်ကြီးရောက်သွားတာနမရောက်ကအင်းဒါဖြင့်ဝိပဿနာအခုရှုဖို့ကိုဘုန်းကြီးကမဟောသေးဘူးရှင်ရင်းကဒကာဓမ္မတွေဘောတံ္ဍရာကဆွဲလာတဲ့ဒိဋ္ဌိသုံးမျိုးကိုခွာပေးတော့မရှိသေးတယ်ဥပဒေဘာတွေခွာနေဒိဋ္ဌိသုံးမျိုးခွာနေတယ်ရောက်လာရှုရမှာမဟုတ်ဘူးဒါအရင်ရှင်းပေးရမှာ သဘောကျလားရောက်လာရှုရမှာမဟုတ်သေးဘူးဥက္ကမမီးရရောက်လာမင်းဒါလို့ကွာဒါရှုကွာဆိုတာမဟုတ်သေးဘူးဒီရှင်ဟာဟုတ်နိုင်ကငါဥပအောင်ကိုစဉ်းစားသေးပါဘူး။ဘာကြောင့်ဒိဋ္ဌိဒါနကြီးနဲ့ရှုနေလို့ဘယ်နဲ့လုံမှာတော့မရ။ရနိုင်မှာလား။ဒိဋ္ဌိဆိုတာကဒကာဓမ္မတို့မတ္တဖို့တဆိုရရေးမိလား။နမတ္တဖို့တရှိတယ်ရှိနေပါရဲ့သားနဲ့ဒကာဓမ္မတွေကမက်ဖို့လို့လို့လို့ရှင်ဘယ်နဲ့နေကြပါ့။ မရနိုင်တာမသေးကြဘူးလားအဲ့ဒါကြောင့်ဆရာကောင်းသမားကောင်းများရှာကြပါနေကောင်းလမ်းကောင်းနေမှန်လမ်းမှန်နေစဉ်လမ်းကောင်းအရှင်လိုက်ပြရတဲ့ဟုတ်တယ်မှန်ဆိုတာဟောတာပြောတတ်တယ်ဆရာများရှာရှာစမ်းပါလို့44ချိန်တိုင်းနေမှားတာဥပါဒံမှားတယ်မှားတယ်အဲ့ဒါဗုဒ္ဓဉာဏ်ကတထာပရိယတိတဘောဆိုပြီးတော့မှားလိုက်တဲ့ဖြစ်စဉ်တရားဓမ္မတို့ဘုရား45ပါးနေတာ44ချိန်တောင်မှားတယ် သဘောကျလားဘယ်နဲ့ရောက်မှရမ်းကျင့်လို့မရမှာဆိုးရှာလို့ပေါ့ဗျာရံပေအိဋ္ဌအိဋ္ဌဒုက္ခအနတ္တရှိကပြိစိတ်တလို့ဘာကအိဋ္ဌမှန်းလည်းမသူဒီအဲပြိကများဖို့ပဲရေးကြည့်နေလို့ရှိရင်ဥက္ကမောဘာအိဋ္ဌနဲ့အိဋ္ဌအိဋ္ဌနဲ့အိဋ္ဌဝန်းထဲမှာရှိတဲ့ညာနဲ့ကြိုက်သေးမကြိုက်ဘူးဒါဘာလို့တာစပြန်တာပေါ့ဘယ်နဲ့ဆိုကြစပြန်တာစပြန်တာပဲပြောင်းပါဆိုလို့ခြေအောင်ခြေမအောင်လို့ဆိုတဲ့လေးပဲရတယ် သိတဲ့ပါရသေးမရပါဘူးတဲ့တရားဓမ္မတို့ဒါဖြင့်ဆရာရှာတို့ရေးကြည့်တော့တယ်ဆိုတော့ပေါ်ကြပေါ်ပါဘူးဒါဖြင့်တရားဓမ္မတို့ကြားတာငါလားသူလားကြားရစ်ကလေးလားအဲ့ဒါလေးသိလိုက်သဖြင့်ဘာရှင်သွားတယ်သက်္ကာလေးရှင်သွားတယ်အင်းကြားပြီးတော့ကောင်းတယ်ဆိုတဲ့ဆိုတဲ့သဘောလေးကပေါ်လာပေါ်လာတယ်ပေါ်လာတဲ့ကြားတာလေးရှိသေးရဲ့မရှိတော့အကောင်းဆုံးဝေဒနာလေးသာရှိတော့မှန်ပါပါဒါဖြင့်ကြားတဲ့ကြားတဲ့ တရားဥက္ကမသေသွားမှန်ပါလားကြားတယ်အဲတရားတက်သေသွားကြားတယ်တရားကိုမြတ်ရွှေအခုကံနဲ့အသက်ရှင်နေကောင်းတဲ့စိတ်အဲကောင်းတဲ့ကောင်းတဲ့သဘောလေးကြားတာကောင်းတယ်ဆိုတဲ့သဘောလေးနဲ့သူအသက်ရှင်နေတယ်မဆိုရဘူးဒီလိုလေးမရှိရင်သူသေဦးမှာဘူးအဲ့ဒါအရင်ကြားတဲ့တရားဥက္ကမတို့မရှိတာထောက်လိုက်လို့ရှိရင်ဖြင့်တဲ့အခုအသက်ရှင်နေတာလည်း အထင်ရှားဖြစ်နေတဲ့တွေ့ဘုန်းကြီးတို့အားလုံးသောပုဂ္ဂိုလ်တို့မှာပြသွားတာလားအကြောင်းကျဆက်နေသေးလားတရားတဲ့စိတ်ကအကောင်းဆွေးရတဲ့စိတ်ကိုဖြစ်ခွင့်ပေးခဲ့တယ်မှန်ပါလားတပတ်ကြအဲ့ဒါကိုလည်းသိရှင်နေတယ်ဆိုတော့ပြတ်တာကဟုတ်သေးရဲ့ဟုတ်ပါဘူးမြဲတာကဟုတ်သေးရဲ့ဟုတ်ပါဘူးဒါဖြင့်ပြတ်သွားတာမြန်ဖြင့်လေဒကာဓမ္မတို့ အင်းသက္ကရာဒိဋ္ဌိမစင်သေးဘူးလားနောက်ပေါ်လာတာမြင်မဖြင့်လေဥစ္စေရာဒိဋ္ဌိဆိုတော့ပြတ်သွားတာအခုပြတ်ကြလားပြတ်ပါဘူးနောက်စိတ်ကလေးကအသက်ရှင်ဒါရင်ဒိဋ္ဌိသုံးမျိုးစင်ရပါလားအင်းဘာနားလဲလို့ဟုတ်နေကြိုက်တယ်နေကြိုက်တယ်ဒါကြတော့ငါတို့ဘယ်နဲ့ကြောင့်ဒိဋ္ဌိသုံးမျိုးကိုဆရာဘုန်းကြီးနိုင်တောင်းမှတဝက်မပြေသေးပါဘူးဒိဋ္ဌိသုံးမျိုးစင်သွားပြီ ကြားတာဘယ်လိုလုံးလို့မဲလိုက်တဲ့ကကြားစိတ်ဗျာဟုတ်လားကြားပြီးတဲ့ခါကျကြားစိတ်ကလေးရှုပ်သွားပြီးတော့ဝယ်စိတ်တော်ကလုံးလို့မဲတဲ့ခါကျတော့ကောင်းတာဆိုတာလေးဝေဖန်နေတဲ့စိတ်ပေါ်တယ်ဗျာမဆိုနိုင်ဘူးလားဆိုနိုင်ပါဘူးအင်းဒါဖြင့်ကြားတဲ့သဘောလေးဟာခိုင်မြဲသလားမခိုင်မြဲလို့ချုပ်တာမခိုင်မြဲလို့ချုပ်တာမြင်လိုက်တဲ့ပြန်ဗာရိတိရှံသွားတယ်သက္ကရာရိတိသေချာရှင်မှန်ပါဘူးဒါကြကြသတိဌာနတော်မှာသက္ကရာရိတိရှံတော့မခိုင်မြဲလို့ချုပ်သွားတာနဲ့ မြင်လိုက်တဲ့ဖြင့်သက္ကရာဒိဋ္ဌိခိုင်မြဲတယ်လို့ယူတဲ့သက္ကရာဒိဋ္ဌိဒကာဓမ္မတွေမှာပရိစ္ဆေသမုပ္ပါကချုပ်ပြလိုက်တာနဲ့ဥက္ကမောင်စင်တော့မှန်ပါလားဗျာသူကချုပ်ပြလိုက်ဘူးလားချုပ်ပြပါလားဗျာအဲဒါကအခုကြားတဲ့ဘုရင်နဲ့သက်ရှင်နေတယ်လို့ဘုန်းကြီးဒကာဓမ္မတွေမေးတော့အကောင်းဆုံးဝေခံတဲ့တရားတဲ့သဘောလေးနဲ့အသက်ရှင်နေတယ်ရှင်လောဘဒါလေးပေါ်လာတာထောက်လိုက်တော့ဖြစ်လဲဩအရင်ကမှချုပ်သွားမယ်နောက်တော့မှအကြောင်းကျိုးဆက်ထားခဲ့သေးတယ်လို့ဆိုရင်လောဘဒါ နောက်အကြောင်းကျိုးဆက်တဲ့တရားလေးပဲလို့သိလိုက်တဲ့ပြန်ဥစ္စေရဒိဋ္ဌိကိုရှိသေးရဲ့မရှိပါဘူးပြတ်သွားတယ်သိပြီးပြတ်တာပဲလို့ရှိသေးရဲ့မရှိပါဘူးအရင်စိတ်ချုပ်ပြီးနောက်စိတ်မလာဘူးလို့ရှိသေးရဲ့မရှိပါဘူးဒါဖြင့်တရားဓမ္မတို့တက္ကရာဒိဋ္ဌိလည်းပြုတ်ပါပြီယနေ့သက္ကရာဒိဋ္ဌိလည်းပြုတ်ပါပြီဥစ္စေရဒိဋ္ဌိလည်းပြုတ်ပါပြီအင်းဘဒူဘဒူကြောင့်ပြုတ်ပါလိမ့်မလဲလို့မေးတော့ရှင်းပြခန္ဓာပရိစ္ဆေသမုပ္ပါခင်ဗျားတို့နားလည် ဒုက္ခမှာဘလောက်ရေးကြည့်မှလားပါနောက်ကတရားဓမ္မတွေဘာနာလဲလို့ဒိဋ္ဌိသမီးပြုတ်သွားပါတယ်။ဘာပါလဲဆိုတော့ဘာနာလဲလို့ရှာပရိစ္ဆာသမုပ္ပါမဟုတ်ဘူးနော်။ယခုခန္ဓာရဲ့ပေါ်တဲ့ပရိစ္ဆာသမုပ္ပါနားလဲ။ရှင်းမလားရှင်းပါလား။ဒီကမောဒီစကားသေးတဲ့စကားလို့မှတ်မနေနဲ့။ရှာပရိစ္ဆာသမုပ္ပါမဟုတ်ပါဘူးဒီကဓမ္မတော့ယခုခန္ဓာရဲ့အခုပေါ်တဲ့ပရိစ္ဆာသမုပ္ပါနားလဲလို့ ဒိဋ္ဌိ၃မျိုးရှင်သွားပါတယ်လို့ဆိုတာကြည်ရှင်တဲ့သဘောကြပါကြပါလားရှင်းရလားရှင်းပါပါဒီစိတ်ကြစမ်းပါဒီစိတ်ကြစမ်းပါအေးဆွေးဆွေးနဲ့ပြောနေတာဒီတရားဓမ္မတွေငယ်လုံးနဲ့ပြောနေတာဘယ်ဝင်ငယ်နေပါလိမ့်မလို့ဆိုတော့အော်သူတို့မှဒီဒိဋ္ဌိလိုမျိုးရှိနေတယ်တခုခုရှိနေလိမ့်မယ်ရှိနေလို့ရှိရင်ဒီတရားဓမ္မတွေကဒိဋ္ဌိဝန္ဒနာဘာနာတွေတဏှာသောတေနဝုံရှရေတဏှာသောတေနဝုံရှန္ဒနာတေဒုက္ခပမုစရိ ဒိဋ္ဌိကဖွဲ့ထားလို့ဒိဋ္ဌိရှိနေလို့ရှိရင်တဏှာကဖြင့်မင်းတို့ကိုတန်ត្រာနဲ့မျောတော့မယ်ဒိဋ္ဌိကျိုးရှိထားပြီလေဒိဋ္ဌိကျိုးရှိထားလို့ရှိရင်တဏှာကြီးကမျောတော့မယ်မျောလို့ရှိရင်ဖြင့်ငါးပါးယုံကံကုန်ပြီးတော့ဝဲရကြတော့ဘုဘက်လှဲလိုက်ဒီဘက်သာရလိုက်နဲ့ဝဲမလဲကြပါဘူးလဲပါများတော့မြုပ်ကြလေဒါကြောင့်ဒိဋ္ဌိယူဆိုကျိုးချီထားရတဲ့ဒီခန္ဓာကြီးဟာ ဒိဋ္ဌိသိပြီးတော့ကျိုးနဲ့ချီပြီးတဏှာရဲ့ကပြောလို့အာယုံ၅ပါးပြီးတော့ဝဲရဲရောက်သွားပြီဆိုမှဖြင့်မြုပ်ဖို့သာပြင်ကြပေတော့ဆိုတာသေသေးချာချာဟောပါဘာလို့ကြောက်ဆက်ကောင်းလဲဒါကြောင့်ခင်ဗျားတို့ဇီဝရေးလေးနဲ့ဇီဝရေးလေးနဲ့ခန္ဓာကိုယ်ကျမ်းမာရေးလေးနဲ့အချင်းမကုန်ကြရပါနဲ့တရားတော်ကတော့ဒီခုပြောတဲ့ဒိဋ္ဌိသုံးခုရှိနေလို့ရှိရင်ဘုန်းကြီးရှင်းပြနာရသူတွေမရောက်ဘူးလို့ဘုန်းကြီးမဟောပါဘူးဒါနသီလတွေလောက်ကြရောက်ပါတယ် ရက်ွင့်ရောက်များဆိုလဲနိဗ္ဗာန်မရောက်တဲ့အတွက်ပြန်လှည့်လိမ့်မယ်တပည့်ကြနိဗ္ဗာန်မရောက်တဲ့အတွက်ပြန်လှည့်မယ်ဘယ်လိုအောင်လှည့်မှာတုံးလို့ဒကာဓမ္မတွေကမဲဆိုလို့ရှိရင်လူပြေတဲ့လက်မှာပဲလေးပါလဲပြတ်မှာဘယ်နဲ့ကြောင့်တုံးဆိုတော့အိုးဒိဋ္ဌိဒိဋ္ဌိကဆွဲပြီးကြတာချလိုက်လို့ဗျာသူ့ဒီတော့တက်ပါရဲ့ဒိဋ္ဌိကဆွဲချလိုက်လို့မစွန့်နိုင်ဘူးဒါနဲ့တရားစေနာကံတွေကတော့ဟမ်တွန်းတန်လိုက်တာ အတန်တန်လို့အရှိန်စော်လဲကုန်ပါရောဒိဋ္ဌိကဆွဲချလိုက်ဆိုတော့အမှန်မနစ်နာဘူးအဲ့ဒါကြောင့်ဗေဒမတွေကဲဒါနဲ့လောက်ကြကွာတိရတဲ့ဆောက်ကြတာတက်ပြီးအဲ့ဒီကနေနိဗ္ဗာန်သွားကြကွာဆိုပြီးဒိဋ္ဌိဖြုတ်ပြီးတင်တာဗျရင်းမိလို့လားဒိဋ္ဌိဖြုတ်ပြီးတင်လိုက်တော့ပြန်ကြရရှိသေးရဲ့အမှန်တရားရင်းရှိဘူးလားအေးဒါကြောင့်ငယ်တဲ့ပုဂ္ဂိုလ်တွေကြီးတဲ့ပုဂ္ဂိုလ်တွေလည်းမယူကြနဲ့ဩတို့ဒါနားလေလိုက်တဲ့တရားတစ်ခုပဲ အမတန်အရေးကြီးရဲ့အချင်းသူပါဝင်ပါလားဆိုတာကိုဖြင့်သိချာမှတ်ရမယ်။ဒါနားလည်လိုက်တဲ့တရားလို့မှတ်ရ။တပည့်ကြအရေးကြီးတဲ့တရားလို့မှတ်။ကျူတံပိကနာဒကာဓမ္မတွေအမှန်လူကြတန်းကြပေးကြကမ်းကြတာပဲဘုရားဘာသာမှန်ကဥက္ကမောင်းအင်းငွေပိုးလိုက်လောက်ကြမှာပဲမှန်ပါဘူးမလောက်ဘူးလောက်ပါဘူးဒိဋ္ဌိမျိုးပဲနဲ့ဆူလိုက်တော့ဆူကျုံးနဲ့ကလည်းမှန်ပါဘူးအင်းဥပဒိကရောက်သွားရဲ့ပြန်ကြကြတယ် မနာဘူးလားအဲ့တော့လူကတမ်းမဘုရားကမ်းပါဒိဋ္ဌိတော့ဖြုတ်ပြီးတော့လုပ်ပါမဆိုရဘူးလားဒါရင်းလာဖြင့်ဓမ္မတို့ပရိစ္ဆေသမုပ္ပါနားလိုက်ရတာဒိဋ္ဌိကမျိုးပြုတ်သွားပါလေဒါဖြင့်ဓမ္မတို့ခဏငယ်ဆရာပြန်သိမ်းကြဆိုတော့ခမွန်ရနော်ဝိပဿနာလုံးလိုက်ကြရင်ရှင်းပိုင်းကဘာလို့อ่ะဒိဋ္ဌိဖြုံးလိုက်ကြံဘာနားလဲအောင်လို့อ่ะခုမှအကြောင်းပြောဆက်ပါလား ဆက်သေးဘူးလားဆက်ပါဘူးအင်းဒီတရားမျိုးနဲ့ဒီရှင်မျိုးမှာမနာရတယ်မပတ်ရတယ်မတွေ့ရတော့မကြုံရလို့ရှိရင်ဖြင့်တရားဓမ္မတွေငါအလှပဲဆိုတဲ့ဒိဋ္ဌိတန်တန်ကြီးနဲ့နော်ငါလို့ငါရမှာပဲဆိုတဲ့သတ္တရာဒိဋ္ဌိကြီးနဲ့မရဘူးရမဆိုဘူးပေါ့ဗျာငါလို့ငါရမှာဆိုတဲ့သတ္တရာဒိဋ္ဌိကြီးကဟိုမှာလည်းငါဒီမှာလည်းငါပဲ သက္ကရာရိယာရှိမနေဘူးလားရှိပါဘူးငါလည်းကိုယ်မဲ့ငါဟုတ်ပါဟုတ်ပါပါပဲဆိုရင်လည်းတခါတည်းလာကျင်အောင်ပါအဲ့ဒီကြတော့ဥစ္စာရလေးတွေမသွားဘူးလားအဲ့ဒီဒိဋ္ဌိမပြုတ်တဲ့ကာလပတ်လုံးဒကာရမတို့ဒါနပြုတ်လဲအဲအဆုံးထိအောင်ကျူးမပေးပြန်ပြန်လဲဝိပဿနာလုပ်ပြန်တော့လုံးဝမဖုံမရလို့မှတ်လိုက်တပည့်ကြဝိပဿနာလုပ်ပြန်တော့လုံးဝမဖုံမရလို့ခွန်ကြီးတို့အမိဖတ် သူမင်းရကမမမတွေမို့အရင်ကိုပြောနေတာပဲအင်မတန်အရေးကြီးပြောနေတာပဲဒါတင်သေးတယ်လို့မှတ်မနေနဲ့နော်အာရမရမတွေသေးသေးတိမ်တိမ်ပြောနေတယ်လို့ခင်ဗျားတို့ယူလိုက်ရင်ငါမမှောက်ဘူးဝိသိင်ခြေကဒါမဖြုတ်ခဲ့ဘူးဖြုတ်ခဲ့ကြမဖြုတ်ခဲ့ပါဘူးမဖြုတ်ဘူးဖြုတ်ဘူးတဲ့ဥစ္စာတန်းနေနေတာပဲဟုတ်ပါတယ်တန်းနေနေရှင်းကြည့်အဲမနဲ့တော့နေတယ်ဆိုတဲ့အဓိပ္ပာယ်ရှင်းနေတာပဲဒါဖြင့် သူကတဲ့ပဲလေးကြည့်တာတော့ပရိသေကညာနဲ့နေရှာနေရှာဒုက္ခဒုက္ခနတ္တနတ္တနဲ့လှုပ်ရှားပါတယ်ဒီလုံးမှုကတခုညည်နေတယ်ခမုံရမှန်ပါပါဘယ်နဲ့တော့သူ့လို့ဖြေးပေါက်ပါမှန်ပါပါဘာကြောင့်တော့ဒိဋ္ဌိမပြုတ်လို့ရှင်ဒိဋ္ဌိနဲ့ညာသပရိညာနဲ့မှမပြုတ်တော့ဥပအောင်တိတ်ခဲရင်သွားပြီရတာဝတ္ထုထုတ်ပြအောင်မယ်ဒကာဓမ္မနော်ဝိရိထုတ်ပြပါအောင်မယ်တဲ့ဒိဋ္ဌိရှင်းပိုင်းမှာဒကာဓမ္မတွေ ရှင်းလင်းလင်းနားလည်နေဖို့သိရကြည့်ပါလေအဲ့ဒါဖြင့်တချုပ်သွားရောကြားတဲ့သဘောလေးချုပ်သွားပြီးကလာကောင်းတယ်ဆိုတဲ့သဘောလေးနဲ့ဒကာဓမ္မတွေမနေကြဘူးနေပါဘူးအင်းဒါလေးနဲ့သက်ရှင်နေတာဒါဖြင့်အရင်ကြားတဲ့ဒကာမတယောက်သိသောသိရပါအခုစင်ကောင်းတာဝေဖန်နေတဲ့ဒကာမတယောက်ဒါနဲ့သက်ရှင်နေတယ်ကောင်းတယ်ဝေဖန်နဲ့စိတ်နဲ့သက်ရှင်သဘောကျကြားတဲ့ပုဂ္ဂိုလ်တယောက်ဖြင့် အဲအခုနောက်တစ်အောင်တော့နောက်တစ်ခုမြောက်သက်ရှင်နတ်ရှင်နဲ့သက်ရှင်တပည့်ရကြားကြလေကလာတစ်ခါသွားလိုက်ပါကြားရတဲ့ပြုတ်ပြင်ဆွေးဆွေးလန်းလန်းပဲဆိုတော့ကြားကံများမတက်ကချုပ်သွားပြီဆွေးလန်းလန်းနဲ့သက်ရှင်နေမှန်ပါဘူးအင်းဘယ်ရောက်ပြေသွားဘူးလဲမရောက်ရှိသွားပြီသေးလားဆွေးလန်းပြီဒီကလာဒီခါတော့ချုပ်ကိုယ်တိုင်သွားပြီဒီကလာလောက်ပါတော့မယ်ဆိုတော့ကာယကံဝစီကံနဲ့အသက်ရှင်နေတယ် မရှင်းဘူးလားအဲဆွဲလန်းလာတာပါဖြစ်လို့ဝင်ရောက်တယ်ဘုရားဩဒါဖြင့်ဒကာဓမ္မတို့ကြားတယ်ဆိုလို့ရှိရင်တဲ့နံပါတ်ကကြားတဲ့ပုဂ္ဂိုလ်ရင်သေးတယ်အင်းကောင်းတာကကောင်းတာဆိုတော့ဆရာဒုတိယပေါ်ပြီးဒုတိယသေးပြန်တယ်ဆွဲလန်းလာတာတတိယပေါ်ပြီးတော့တတိယသေးပြန်တယ်အင်းအထုတ်တဲ့တရားလေးကဆိုရယ်ကာမဘဝဆိုရယ်ကာယကံကြီးခင်ဗျားတို့ကာမဘဝကိုဥပအောင်လို့ယူထားတာက အင်းဒေဝအကျိုးပေးမှလည်းမဟုတ်ဘူးတဲ့ယခုကာယကံဝစီကံကိုဆိုတာဒါကြောင့်ယခုလည်းကကာယကံယခုကဇက်ကထွက်တာဝစီကံယခုကဇက်ကထွက်တာဝစီကံအဲယခုကျုပ်ကိုယ်ရင်ခါသွားလိုက်မယ်ဆိုပြီးသိလို့ရှားဖြစ်လာတာကအဲ့ဒီကာယကံဝစီကံနဲ့အသက်ရှင်နေတယ်ဒါကြောင့်ကာယကံဝစီကံနဲ့အသက်ရှင်ပြီးတွားလိုက်တာခြေလမ်းတော့နည်းဘူးပြောရရှိလို့တွားလိုက်တယ်ဆိုရင်ကံနဲ့ကြည့်သက်ရှင်နေတာဒါကြောင့် ဘာနဲ့ပဲရှင်လဲအင်းကာယကံနဲ့စကားပြောရင်ဝေကံနဲ့ပဲရှင်နေတယ်ကိုယ်နဲ့လှုပ်လို့ရလုံနေအဲတခါလေကာယကံနဲ့သက်ရှင်လိုက်ဝစီကံနဲ့သက်ရှင်လိုက်ကာယကံနဲ့သက်ရှင်လိုက်ဝေကံနဲ့သက်ရှင်လိုက်အမလေးကံပေါ်လိုက်တယ်ဒကာဓမ္မတွေဟင်ဒီတိုင်းမနေဘူးလားဒါဘယ်နဲ့ရှိပြီတော့ကံနဲ့အလုံးလုံးနေတဲ့ခါကျတော့ရှင်းတဲ့ကဘယ်နဲ့သေးပြီလဲနင်းနာသေးပြီဆွဲလန်းတာတေးလောချနာသေးပြီဆွဲလန်းတာသေးပြီ အခုအထုံမှုကာယကံစီကံနဲ့ပဲအချင်းယူနေကြတယ်ဆိုရင်တော့လွဲတော့ရှင်းရပါလားအေးဒါကြောင့်ဒီသောမှာဒီပြိဿနုဘော1 2 3 4ကြောင့်တရားဓမ္မတွေယနေ့ဟောပါတယ်မဟုတ်ဘူးလားတက်မှကြားတယ်ညမှလို့ရင်တော့တောင်းမှဆွဲလန်းတယ်ငါမှအထုအထုဆိုတော့ဒါကမရှိကတက်မှကြားတယ်နော်ညမှလို့ရင်လည်း သုံးမှလေးမှအော်ဒီတိုင်းမှလာတယ်ဓမ္မတို့ဒါဖြင့်ကြားတဲ့ပုဂ္ဂိုလ်ချုပ်ပြီးဘ누구ပေါ်လာအဲလိုချင်တဲ့ဓမ္မပေါ်တယ်လိုချင်တဲ့ဓမ္မချုပ်ပြီးရင်ဆိုလိုတဲ့ဓမ္မချုပ်ပြီးရင်အာထုတဲ့ဓမ္မပေါ်လာဘူးလားဒါဖြင့်ခင်ဗျားတို့ဓမ္မကတန်းနေတာပုဂ္ဂိုလ်မပါဘူးရှင်းရဘာတွေကတန်းနေတာတရားတွေကတန်းနေတာပဲယောက်ျားလည်းမပါဘူးမိန်းမလည်းမပါဘူးဆိုတော့ဒါတက္ကရာတွေချုပ်နေတာပဲ ရင်းရည်လားဘာတွေပြုံးလဲမာအင်းလူကျင်တဲ့ပုဂ္ဂိုလ်လူကျင်တဲ့ကြားရဓမ္မချုပ်ပြီးတော့မှလူကျင်တဲ့ဓမ္မပေါ်လာဘူးပေါ်လာပါဘူးအင်းဒါလည်းဟောကြားရဓမ္မတရားတခုချုပ်ပြီးမှလူကျင်တဲ့ဓမ္မပေါ်လာတဲ့ဆိုသဖြင့်ခိုင်နေမဲတယ်လို့ကြားရဓမ္မယူလို့ရသေးရဲ့မရပါဘူးဩဒါဒီလိုယူလို့မရတာသိလိုက်တယ်မှာဩဒီဥစ္စာဒီခိုင်နေတယ်မဟုတ်ပါလားဆိုတော့သတ္တရာရှိကစဉ်းသွားစဉ်းသေးဘူးလားစဉ်းပါဘူး မြင့်သူချုပ်ကြီးဘယ်လိုပေါ်လာတယ်ဆိုတော့လေကျင်းဓမ္မပေါ်လာတယ်လို့မဆိုကြဘူး။အင်းလေကျင်းဓမ္မတွေကဒကာဓမ္မတွေကြောင်းကင်းသလားဆိုကြားလို့လူကျင်တာဆိုတော့ပါနေ။ဘယ်နဲ့လဲ။ဆုတ်လာကြောင်းကြည့်။ဆက်တော့အော်သူလို့ထိုင်ကြတာပဲဆိုတော့မသေးကြဘူးလား။အင်းဒါဖြင့်သူပင်ချုပ်သွားနေတယ်ဒီမှာစားထုတ်ကမရှိဘူးလား။အင်းဒါဖြင့်ခဏကဓမ္မတစ်ခုသေးပြီနောက်ဓမ္မတစ်ခုနဲ့သက်ရှင်နေတယ်ဆိုတာမှားသေးတယ်။အင်းဒီသက်ရှင်တာသိလိုက်တဲ့ဖြင့် ဟိုကအကြောင်းတွေးဆက်သေးတယ်ဆိုတာကောချုပ်သွားတဲ့ဓမ္မကအကြောင်းဆက်ထားခဲ့သေးတယ်ဆိုတာကောရှင်းရှင်းပါဒါပြန်ဥစ္စေရာဒိဋ္ဌိဆိုတာဒါချုပ်ပြီးပြတ်တာပဲယူလို့ဟာယူလို့ရတယ်ရပါဘူးအင်းဒီယူလေးပေါ်နေသေးတယ်တပည့်ရဒါပြန်ဒိဋ္ဌိဘယ်မျိုးရှင်ပါလဲအင်းဘာနာလဲလို့ပါဩဒါဒါဖြင့်ဒကာဓမ္မတွေဒိဋ္ဌိရှင်ပြီးရင်ဖြင့်ခင်ဗျားတို့ဥပဒနာလုပ်ကိုအာယုမနတလုပ်တော့ဒီဘုရားမဲ့ရမယ် ခန္ဓာဇာတိကြီးနဲ့နိဗ္ဗာန်ပေးရှားရမယ်လို့ဆိုတော့ဘုန်းကြီးကရဲရင်းစွာနဲ့ပဲတောင်းခံလိုက်ပါတယ်ဒါမဖြုတ်ဘဲနဲ့လုပ်ရင်တော့မခံနိုင်ဘူးတပည့်ကြဘာမှကြောင့်ဘုန်းကြီးကဒါတော့တောင်ရဲရင်းနဲ့ပြောရပါလိမ့်မတော်လို့ဥက္ကမောင်ကသောရကတရှင်တက်တာပေါ့ဗျာနော်အိုးမိစ္ဆာဒိဋ္ဌိပြောရင်ဓမ္မဒိဋ္ဌိရောက်ပြီမှန်ပါပါဘယ်နဲ့ဆိုရမိစ္ဆာဒိဋ္ဌိပြောရင်ဓမ္မဒိဋ္ဌိမက်ခင်ဆိုင်နေပြီ ရှင်းမလားမိစ္ဆာရိတိပြုတ်တဲ့ကဟောမိစ္ဆာရိတိကသုံးခုတောင်ပြုတ်သွားဘူးလားသုံးခုခင်ရတဲ့ဉာဏ်နဲ့ဖြုတ်လိုက်တော့ဘာနဲ့ဖြုတ်တာတုံးလို့မေးတာသမာဓိနဲ့ဖြုတ်ချိုက်ရှင်းမလားဒါဖြင့်ဒါတက္ကရာရိမဟုတ်ဗုဒ္ဓဓမ္မပဲလို့ပြလိုက်တော့သမာဓိနဲ့ဖြုတ်လိုက်တော့ငါစရတက္ကရာရိကတ်နေသေးရလားမကတ်ပါဘူးဒါတွေကပြတ်သွားတာပဲလို့ပြလိုက်တဲ့ဖြင့်ထိုင်ရတဲ့ရှင်နဲ့သဒ္ဒရာရိရှိယူနိုင်သေးရလားအဲပြတ်သွားတာမြင်လိုက်တဲ့သမာဓိတွေက အင်းသဒ္ဒရာဒိဋ္ဌိနှင်လိုက်ဘူးလားနှင်ပါဘူးဒါပြန်မဂ္ဂမဒိဋ္ဌိဖြစ်လာတာပေါ့မှန်ပါဘူးပြဘူးလားနောက်ကျိုးတရားလေးပေါ်လာတယ်အကြောင်းနဲ့ကင်းပါရဲ့အင်းဒါပဲဥစ္စာရာလေးဒီဟုတ်သေးရဲ့ဟုတ်ပါဘူးအင်းဒါကြောင်းကြောင့်ဖြစ်တဲ့ကျိုးတရားလေးဒါလေးနဲ့သက်ရှင်နေတာပဲသိသဖြင့်ဘုန်းကြီးတို့ဓမ္မတွေနိုင်တဲ့ဥစ္စာရာဒိဋ္ဌိကိုလည်း ဒါလေးကသူ့ကြောင်းနဲ့သူကြိုဆက်နေတာလေသိတဲ့ဖြင့်ဉာဏ်နဲ့သိတဲ့ဖြင့်ဥစ္စေရဒိဋ္ဌိကလည်းရှင်းမရဘူးလားဒါပြန်သမာဓိကရောက်မလာဘူးဒါပြန်ရောက်လာရင်အဲ့ဒီသမာဓိရှိနေမှာနောက်ပေါ်တဲ့တရားတွေရှုချသဘောကျဒီသမာဓိနဲ့မှသေချာချာကြကြံလာရှုချလိုက်လို့ရှိရင်တော့ဒကာဓမ္မတို့သေသေချာချာခုခဏကဒိဋ္ဌိဖြုတ်လိုက်တုန်းကလည်းရှင်းခဲ့တယ်ဒိဋ္ဌိဖြုတ်ပြီးမှပိုင်ပိုင်ရင်ရင်ရှုရတဲ့အတွက် မမရခုံမရမရှိပါဘူးပထမရဲဒိဋ္ဌိပြုတ်ရဲသမာဓိဖြစ်နေလို့ဟုတ်ပါဘူးခမဘယ်လောက်ရှင်းတော့ရှင်းပါပြီနောက်ကဓမ္မတွေသဘောကျကြမကြလည်းပေးပြီးရှက်နားထောင်နောက်ရက်တွေမှနားလဲမယ်နောက်ရက်တွေမှဒါမှနားမလဲသေးလို့ရှင်းရင်ဖြင့်ငါတို့ပြုတဲ့ကံနဲ့ငါတို့ဆောက်ပြီးတဲ့သီလဩစိတ်မချသေးပါလားဆိုတာမှတ်ရတယ်ဘာမှမထိုက်ဘူးလားမထိုက်တယ်ဆိုတာဝိချပြီးတော့ယူပြီးပါ ဒါနာလည်းပြီးမှလောက်တဲ့ဥစ္စာပြန်အော်ခိုင်မြဲတဲ့ဒါနာခိုင်မြဲတဲ့သီလဆိုတော့ဒိဋ္ဌိပြုတ်ပြီးလောက်တာဖြစ်လေသောကြောင့်ဒကာဓမ္မတို့ခိုင်မြဲတဲ့ဒါနာခိုင်မြဲတဲ့သီလသေချာဖြစ်ပါပြီရှင်းမလားကောင်းပြီဒါဖြင့်တော်တော်ရှင်းသွားပြီဒါဆိုတော့ဥက္ကမောတရားသုံးလုံးနဲ့နော်မှန်ပါပါအဲ့ဒီရောက်လာတဲ့ဘာမှမစိုးရင်လည်းတော့ဆိုတာဘုန်းကြီးကရဲဝံစာပဲတောင်းခံတယ်နော်တို့ကဒီသမာဓိရှိတဲ့ချက်တဲ့သမာဓိကိုဘုန်းကြီးဆက်လက်ပြီးပြေးပါအောင်မယ် ဒီသမာဓိတွေရှေးဥစွာသိမှုနဲ့ပဲတဲ့သမာဓိတွေဆိုတော့ဒကာဓမ္မတို့ပွားမှုနဲ့ပယ်ချအောင်ဆိုမဆိုရဘူးပွားမှုနဲ့ပယ်ချအောင်ဆိုဆိုတော့ပွားမှုနဲ့ပယ်တဲ့အခါကျတော့ဒီဘဝနိဗ္ဗာန်ရအောင်ပဲပွားခြင်းလေဗျာကြံလာတယ်ဗျာနောက်ဘဝအမေမဖေမတွေနဲ့တွေ့ကိုရွတ်နဲ့မှသူရဲ့သိကြောက်တယ်ဥက္ကမောရှောက်သမ်းမှာနော်မှန်ပါဘူးဥက္ကရမရှောက်ခဲ့ဘူးရှောက်ခဲ့ပါဘူး ဒီဘုရားဗာရမီတွေတခါတော့ဆရာကောင်းကောင်းနဲ့တွေ့ပြတခါဒီဘုရားကအရာလုံးညီချင်မာရတယ်ဗျာမတော်တိမ်သွားရင်မခဲ့ဘူးလားဗျာသိချင်ပါမေရင်ဟုတ်လားဟိန္ဒူငယ်အမျိုးမျိုးပုဂ္ဂိုလ်တွေတဲ့ဝေါကောင်းနဲ့ဝင်သွားရလို့ရှင်လူပြုံတော့ဗျာအမေအယူဝါဒကြော်ဖို့သာသမီကသိခဲရပါတယ်ဆိုတော့ခုလိုက်မှန်ပါပါအဲ့တော့ခဲရင်တော့တပည့်ရတော့ဒီဘဝပဲရကြမှာလေဆိုတော့ဒီဘဝရခြင်းဘုန်းကြီးပြောတဲ့ဒီနည်းနဲ့လှုပ်ဆိုတာဘုရားကပေးထားတယ်ရှိသေးတယ် ဒီဘဝရရင်ဒီနည်းလိုက်ဆိုတော့ရှိသေးတယ်သဘောကျဒီဘဝရရင်ဒီနည်းလိုက်ရမယ်ဆိုတော့ကဲဒါရင်ခေါင်းငါသုံးခုပြေဟုံးချကြဆိုတော့ခေါင်းငါသုံးခုပြေဟုံးချကြဆိုတော့ခေါင်းငါသုံးခုနားလည်ရရင်မလားဥပဒနာမရှိခင်ဘာခွာရမလဲဒိဋ္ဌိခွာခြင်းဘာနားလဲခန္ဓာပရိစ္ဆေမှုကနားလည်မှုကအလွန်အရေးကြီးပေါ့ဗျာသမင်ရလားဓမ္မတို့ဓမ္မမသိသေးလို့ရှင်းပြန် ကိုယ်ခန္ဓာဖြစ်တဲ့ငါရယ်မှအခုအင်းကြားတဲ့စိတ်ကလေးပေါ်လာရယ်ငါကြားတယ်လို့ထင်နေမယ်အလိုချင်တာလည်းငါထင်နေမယ်လိုချင်တာကိုလည်းအော်လိုချင်တာတဏှာပဲအင်းဆိုရငါလည်းဥပါဒံပဲအထုတ်တယ်လည်းကာယကံစေကံကမ္မဘဝပဲဒီလိုမှကိုယ့်အကောင်မှမသိဘူးဆိုလို့ချင်းလုတလိဆန်ရှင်းမလားဘယ်လိုဆိုကြအဲ့ဒါခင်ဗျားတို့လုတလိဆန်ပြည့်မှလည်းကဲတင်နေတယ် ကိုယ်ကကိုယ်တဏ္ဍာဖြစ်ပါရဲ့တဲ့ဘယ်ဟာဘယ်ဟာလို့မမြင်နိုင်တဲ့အတွက်လူဇုံလုံးကားဖြစ်မှလည်းကဲတင်တာခုနကသုံးခုတရားကသဘောကျမှန်ပါပါလူတလိษံဖြစ်မှလည်းကဲတင်ပါအဲလူဇုံလုံးကားဖြစ်မှလည်းကဲတင်ပါဗျာအဲကိုယ့်ကကိုယ်မှဘာဖြစ်မှမသိတဲ့အယူဖြစ်မှလည်းကဲတင်ပါအဲဒါဖြင့်လူတလိษံလူယူလူကားဖြစ်မှကဲတင်လိုက်တာခုနကသုံးခုပဲသဘောကျမှန်ပါအဲဒါကြောင့်ဗေဒရမတို့ ဆရာကောင်းသမားကောင်းများဥပါရင်ရှားပါရှားပါဆိုတာများဗျာခင်ဗျားတို့တန်မြင်ရပြန်ကိုရိုကြီးလေးပဲလေးချင်းမှားပါမလားမှားပါဘူးကဲသဘောကျကြအမတန်အရေးကြီးတော့တယ်ဆိုတာဖြင့်ဒကာဓမ္မတို့ဘာမှတန်မြင်မရှိနဲ့နော်ဒီသုံးခုကမသိမချင်းဥစ္စာဩအလုတ်လုတ်အလုတ်လုတ်ဆိုပေမဲ့လေရှင်းဖို့ကရှင်းအောင်မှရှိသေးတယ်ဆိုတာသဘောကျ ကြပါလားဗျာရှင်းစရာမရှိဘဲနဲ့ဂျန်တော်တိုးလို့ရှိရင်ဥက္ကမောင်နေရာကြပါကြပါဘူးမကြပါဘူးဆိုတာဖြင့်ကောင်းကောင်းငယ်ဓမ္မတွေဒီလောက်လမ်းစဉ်ကိုလည်းမှတ်ကြပါဆိုတာကိုရှင်းရှင်းလင်းလင်းပြလိုက်ပါတယ်ကောင်းပြီဒါဖြင့်ငယ်ဓမ္မတို့ခေါင်းကဒိဋ္ဌိကိုပြီးမှုတမာဒိဋ္ဌိနဲ့ပယ်ပြီးဒီတစ်ခါပွားမှုတမာဒိဋ္ဌိနဲ့ပယ်လိုက်ရလို့ရှင်ဒီဘုရားမဲ့ရမယ်ဆိုတော့သေချာမှတ်တော့တပတ်ကြခိုင်းဒါဖြင့် ဓမ္မတို့ကြားတယ်ဘုန်းကြီးတရားဟောတာလေကြားကြတယ်နာကကြားရလားသူကကြားရလားကြားရခေကကြားရလားဟောကြားရခေကသူဖြစ်ဖို့ဖြစ်ပဲနေနေကွာကြားတာပေါ့ဗျာဒီကြားရခေကနော်သူကြီးကလည်းခုလည်းမရှိကောင်းမဲ့ကိုသူနဲ့ရှင်မရှင်မနန်းနေသူနဲ့ရှင်မရှင်မရုပ်တွေကလည်းရှိနေသေးတယ်တပည့်ကြအော်ကြားတဲ့ကြားတာခန္ဓာ၅ပါးပဲတို့တော့ကောင်းဆောင်နေတာကတော့ကြားစိတ်ပေါင်းတော့၅ပါးကုန်ပေါ့ဗျာ တောင်းဆောင်ရဘူးလို့ရစိတ်ကလေးတဲ့တောင်းစီရစိတ်ကလေးဒကာဓမ္မတို့ဟောဒီကြားတာပုဂ္ဂိုလ်ခဏကဒိဋ္ဌိတွေခွာပြီးတော့ဒီကြားစိတ်ကလေးကိုဒီကနေပြီးဘုန်းကြီးတို့ကပြလိုက်ပါတယ်တဲ့ဒကာဓမ္မတို့ဒီဝေဒနာဥပါဒံကံနေသထားလိုက်ဘုမန္တဥကပေါက်သွားပြီနော်မှန်ပါပါဒီကသုံးဥကသူ့ဟာသူနေတာကောင်းနေတာဖြင့်ဒကာဓမ္မတို့ဒီကနေ့ဒါမဂ္ဂင်၅ပါးလေဒီဖြူလေးမှတ်ထိုက်စမ်း ဒီဖြူလေးကဘာပါလဲဒီမဂ္ဂင်၅ပါးလို့ဒကာဓမ္မတွေကမှတ်ထားလိုက်တာပေါ့နော်မဂ္ဂင်၅ပါးလို့မှတ်ထားလိုက်တော့ကြားစိတ်ကလေးခင်ဗျားတို့ကကြားပြီးနေတဲ့တပည့်နဲ့သူတို့မလာအောင်ပေါ့ဗျာကြားလို့ကောင်းတာဆွဲလန်းတာအာထုတ်တာကြီးမလာခြင်းဒီမှာဒါလေးတွန်းပေးပါသဘောကျကြားစိတ်ကလေးကအင်းကြားပြီးတော့ပြက်သွားတာပဲကြားပြီးတော့ပြက်သွားတာ အဲကြားပြီးတော့ပြက်သွားတာပဲလို့သိတဲ့သဘောလေးနောက်ကလိုက်ပေးစမ်းသဘောကျဘာလေးလိုက်ပေးရသိတဲ့သဘောလေးနောက်ကလိုက်ပေးလိုက်စမ်းပါလိုက်တဲ့အခါမှာတဲ့ဒကာရမတို့အနိစ္စဝိညာဏအနိစ္စဝိညာဏနဲ့ပတ်သက်ဒါလေးဟောတက်တဲ့အနိစ္စဆိုတာရေပြောဘူးအဟုတ်ကိုပဲဒီနေရာဖြစ်ပြီးအဟုတ်ကိုမရှိတာသဘောကျလား ဒါဖြင့်အနိစ္စလို့ရှုပေါ့ဗျာဒါလေးကအနိစ္စလို့ရှုဒီညာနဲ့ပေါ့ဗျာဒီညာနဲ့သူ့ကိုဘယ်လိုရှုမလဲအနိစ္စလို့ရှုအနိစ္စလို့လဲမှတ်လိုက်ပတ်လိုက်ပါဦးအနိစ္စလို့လဲသိလိုက်စမ်းပါအနိစ္စတင်ရင်အနိစ္စနုပါတိကိုဖရာကသဘောကျလားသဘောဒါဖြင့်ဒါအနိစ္စလို့ရှုအနိစ္စလို့မှတ်ထနော်အနိစ္စလို့သိနော်အနိစ္စလို့ညာလည်းဒီရှင်းမှာပဲသိရမင်းစမ်းပါ အိရှာဒီရှုနေတဲ့အတွင်းမှာဒီတလုံးကိုအိရှာလို့ရှုနေတဲ့အတွင်းမှာတဲ့ဟောဒီဓာရီမုံကြီးနဲ့ဒီနောက်ကနေဓာမလာကြီးနဲ့တဏှာဥပါဒံကံနောက်ကမှသူ့မလာကြီးနဲ့ဓာလေးရှုနေလို့တဏှာဥပါဒံကံနောက်ကလာကြမယ်ဆိုလို့ရှိရင်ကြားရမှာကိလေသာချားရတဲ့ဥပါဟုတ်ပါသဘောကျလားဒါဖြင့်ရှေ့ပိုင်းကနေပြီးဒီကလာဒကာရမတွေကသူအိဋ္ဌာလို့မှအိဋ္ဌာလို့ရှိအိဋ္ဌာလို့သူသိပြီးဒီကလာ ကိလေသာဂျာမချအောင်လားခင်ဗျားတို့ဒီလိုရှုရှုပေးစမ်းပါဘောကြဒါနောက်ကတဏှာဥပါဒံကံဟာမရှိရင်လာမှာမဟုတ်လားမှန်ပါဗျာကဲသူတို့နောက်ကမှသူတို့လွန်ပြီးတော့မှတပည့်တွေကဗျာရှုတာလေးကဒါကိုသွားရှုမိတယ်ဆိုတော့ကိလေသာဂျာခိုတယ်မခိုးဘူးလားမှန်ပါဗျာသိကြပါလားသိပါပါကိလေသာကြားဆိုတာမြင်မလားမြင်ပါဗျာအင်းခင်ဗျားတို့ကအင်းကြားတယ် အင်းသဘောကျတယ်ဆွဲလန်းတယ်ကြားတဲ့ရှိကိုပဲကျုပ်ကိုယ်တိုင်သွားနှတ်ထောင်မယ်ဆိုတဲ့ကာယကံကလာရင်လာပဲဒီလိုဆိုကိလေသာကြားခို့လားမခို့မခို့ဘဲနဲ့တဲ့ဟောဒီကကြားတာလေးပြက်ပြီးဒီကလာသိတဲ့စိတ်ကလေးကနောက်ကလိုက်ကြားတာလေးပြက်ပြီးတော့သိတဲ့စိတ်ကလေးနောက်လိုက်နေတော့ဒီလိုသာလိုက်ပြီးဒီကလာကြားတဲ့စိတ်ဥမနန်တဲ့စိတ်လာရင်လာပေါ့ဗျာဒီကိလေသာကြားခွင်ပြီးတာပဲဒီကြားလိုက်ဒီမဲ့နောက်က မကြံမဲ့နဲ့ရှိကဖြစ်တဲ့နဲ့ဒီမဲ့နဲ့ကြားထဲမှာဟောဒီကိလေသာမလာဘူးဟာသိရေးကြည့်ဥက္ကမမှန်ပါပါဗျာရေးကြည့်ပါတပည့်ကြရပါဒါပြန်ကိလေသာမလာလို့ရှိရင်အနေစာလို့ရှိအနေစာလို့မှအနေစာလို့ဒီဟုတ်လားအမြဲတမ်းနေတာရှိသတိပဒဒံသမိဒံဘုဆင်နာအဘုဆင်နာဆိုတော့ပြက်ကလေးသာရှုပြီးဒီကလာတဲ့အင်းကြီးအကမိတ်တန်နဲ့တပည့်လည်းကိလေသာဂျမ်းချက်ဖဲနေတာဟုတ်လား မကင်၅ပါးလေးဒါဒကာရမတွေဘုန်းကြီးခိုင်းတဲ့အတိုင်းရှေ့ကလေးကပြက်ကလေးနောက်ကလေးကမက်ကလေးနဲ့ဒီကြားထဲမှာဒါရီမဝင်စီနဲ့ပေါ့ဗျာဒီလိုပဲဆောင်ကတပိတော့ဖြစ်ဗျာတဏှာကြီးမဝင်ပါဘူးမဝင်ကိုမဝင်ရဘူးရှေ့ကပြက်တယ်နောက်ကမက်နဲ့အဲကြားစိတ်ကလေးပြက်ပြန်လဲနောက်ကရှုမိတာဗျနာမ်စိတ်ကလေးပြက်တာလဲမင်းစားစိတ်ကလေးပြက်တာအင်းသွားစိတ်ကလေးပြက်တာရာစိတ်ကလေးပြက်တာအခုမရှုနေတာရေဗျာတပိတော့ဟုတ်ပြီကျွန်တော်ဥပါဒံကြအောင်ကိုမသွားဘူးဖျက် ဆိုလို့ရှိရင်ဖြင့်လေညနေအားထုတ်ရင်မနဲ့ရန်ညနေအားထုတ်လို့ရှိရင်မနဲ့ကိုသောတာပန်တရားကနာခံရတာဖြစ်တယ်ငါဖျက်တောင်းခံဒါလေးကမရောစီနဲ့ဒါရောရင်တော့ကြာလိမ့်မကွာမရဘူးတော့မဟုတ်ဘူးဒါရောရင်ကြာမယ်ကြာမယ်သဘောကျပါတော့ဩဒါဖြင့်တရားဓမ္မတွေ နိဗ္ဗာန်ဝေလို့မရတာလားကိလေသာတိတဏှာဥပါဒံတို့ဈာခုခုနေလို့မရတာလားဆိုတာကမေကုံထုတ်ပါရှင်းကြပါလားဩဒါဖြင့်နိဗ္ဗာန်မရလိုက်တာလားမရလိုက်တဲ့အကြောင်းရှိလို့မရတာလားဆိုတာဥက္ကမောင်ယနေ့ပိုရှင်းပါမှန်ပါဘာဖြစ်လို့မရကြပါလိမ့်မလို့ဆိုတော့ကိလေသာဈာခုတာမရလိုက်တဲ့အကြောင်းပဲဥပအောင်ပဲလို့မှတ်ပါဘာတော့ အော်ဟောဒီမက်နဲ့ဟောဒီအပြက်နဲ့ကြားထဲမှာတဏှာဥပါဒံတွေကဝင်ဝင်ဝင်ဝင်ပြီးကြလာလာတယ်သဘောကျမကိုသဘောကျဒီသူ့ဝင်လာလို့ရှိရင်အပြည့်နဲ့ဟောဒီအဖြူဆိုတဲ့မက်ကလေးနဲ့ဒါဒကာဓမ္မတွေလိုက်မယ်ဆိုလို့ရှိရင်ကြက်ကြက်လိုက်ရသွားပေါ့လေကျင်လိုက်ရတော့မလိုက်နိုင်ဘူးလားမြင်ကြားတယ်ဆိုကြားတယ်စကလေးပြပြီးနန်းနေဆိုရင်ဒီလိုလိုလိုက်ရတယ်နေမယ်ဆိုတော့ စားရင်တယ်အမအလွန်ကိုစားရင်တယ်တွားကိုစားအောင်မယ်ဆိုတဲ့ကာယကံတွေပါလေလာသေးရဲ့မှန်ပါဗျာမလာတော့ကြားခုသေးရဲ့မှန်ပါဗျာဒါဖြင့်အဘုဇိဏံဆိုတဲ့အတိုင်းအိဋ္ဌနုကသေအိဋ္ဌသေအိဋ္ဌဆိုသရတံသမိနာဘုဇံစေတသဒီမုဆမာနောပရိယောဂံဟန္နမာနောပရိယောဂံမာရောဆိုတဲ့တိုင်းတဲ့ဒီပုံမှာသံဉာဏ်လေးကကြကြကြကြသွားမယ်ဆိုလို့ရှိရင်အိဋ္ဌဘုံမှာလည်း ဉာဏ်လေးဒီဉာဏ်လေးကကြကြကြကြပြီးသွားမယ်ဆိုဒီပုံမှန်စိတ်စိတ်သွားမယ်ပြောတာပါပဲသဘောကျဒါရင်ဒီကိစ္စကနောက်ကလာနိုင်ရလားမလာပါဘူးကောင်းပြီနောက်ကမလာရတဲ့သိကြတယ်ရှေ့ကကော तू တိုးသေးရလားမတိုးပါဘူးဟာနောက်ကလည်းမလာဘူးရှေ့ကလည်းမလာဘူးဆိုတော့တရားဓမ္မတို့ဘယ်မှာသာရင်ခင်ဗျားတို့ဒီကအင်းဒီဘက်ကအဖြစ်ရှိပါသေးလားမေးဖို့ရှေ့ကလည်းဖြစ်ရှိရမှာပါ နောက်ကဖြည့်စည်းအောင်မပေါအောင်နောက်ကဖြည့်စည်းကိုလည်းမက်ကဖြတ်ထားလို့နောက်ကပေါ်ခွင့်ရသေးလားရှိလာကိုလည်းဖြည့်စည်းရလို့အဲကောင်းကောင်းမလို့လာတာလေကျုပ်တို့ကဘယ်မပြအောင်မရှိသွားတော့မင်းတို့ຢာတော့မခံတော့ဘူးတပတ်ကြလားဒီကိလေသာတွေဒီຢာတွေအထုံးမခံတော့ဘူးဆိုတော့ဒကာဓမ္မတွေညနေအထုံးမနဲ့ရမယ်မနဲ့အထုံးရင်အလုံးရှင်းခွန်ရဖက်กว่าသဘောကြအဲ့လောက်တော့မြန်မာတယ် ဥက္ကမောင်တိုင်းဘာရေးကြီးနေတယ်ဆိုတာသိပြီဒီလိုကဂျမ်းခုကိုအရေးရဥကတယ်အလွန်ကြီးတဲ့ရေးပါဒါကအင်္ဂုတ္တပါဠိတော်မှာအနိစ္စနုပတိတုတ်ဆိုပြီးသေချာဟောတာပဲတပည့်ကြကြလားဒါလည်းဓမ္မတို့တက္ကရာလေးခွာပြီးသားပုဂ္ဂိုလ်မှာဒီလိုသာရှုလိုက်ရင်မနေ့အားထုတ်ရင်ညနေရမယ်ခုနကဒိဋ္ဌိတွေခွာပြီးသားပုဂ္ဂိုလ်ခမောရဟုတ်ဥပအောင်မနဲ့တော့ ဒိဋ္ဌိရခေါ်ပြီးတော့ခေါ်ပြီးတော့ပြင်နေတာဒိဋ္ဌိထုသတ်ရလူသေးလားမလိုတဲ့အတွက်ဒိဋ္ဌိသတ်ရမလိုတော့ဒိဋ္ဌိနောက်ကလိုက်လာတဲ့ကိလေသာလေးကဂျာခုတဲ့ဒိဋ္ဌိတော့စောစီးတဲ့ဘုန်းကြီးရှင်းပေးတယ်လို့ရှင်းသွားပြီ။ဘုရားကကြားကုန်မဲ့စိတ်ကူးနေတယ်။အဲကိလေသာကြားကုန်မဲ့စိတ်ကူးနေတာကိလေသာကြားကုန်လို့ရှိရင်လေတဲ့အပြည့်နဲ့မဲ့နဲ့ကြားရမယ်ဒီကိလေသာတွေဝင်လာမယ်ဆိုလို့ရှိရင်လေဒကာဓမ္မတို့နောက်ကျသွားပြီ။ ဥက္ကမောမှန်ပါဘာဖြစ်တာနောက်ကျသွားအရှုကနောက်ကျသွားနောက်ကျသွားတော့ကိုကိလေသာတွေဥသောအလယ်တုကနေပြေစကလားအနိစ္စကိုမမြန်တားလိုက်ပြီမတားဘူးလားတားပါဘူးအဲဒုက္ခတော့တားလိုက်ပြီရှိတာဒကာဓမ္မတော့အနိစ္စရှင်းရှင်းလင်းလင်းမြင်နိုင်သေးရဲ့လားမြင်နိုင်ပါဘူးအမမြင်နိုင်တော့ကိုဘာကြောင့်လို့ဆိုတော့အဝေးကပန့်ပြီးကြည့်ရတယ်လို့ဖြစ်မှန်ပါပါအဝေးကမှန်ပြီးဒကာလားအင်းအပြက်ကိုကြည့်ရတယ်လို့ဖြစ်နေတော့ အင်းကိုယ်စိတ်ထဲမှာပြက်မှပြက်လေမပြက်ဖဲနေလိမ့်မလားဆိုတော့လည်းရင်လာပါလိမ့်မလာဘူးလို့လားဘာကြောင့်ပါလိမ့်မလဲလို့မေးထုတ်လို့ရှိရင်တရားဓမ္မတွေအဝေးကနေရှုနေရတယ်ကိလေသာကြားခုပြီးမှရှုနေရတယ်ရှင်းမလားဘယ်နဲ့ကြောင့်ပါလိမ့်မလဲကြားခုမှရှုရလို့ပါကြားခုကရှုရလို့ဆိုတော့အားလုံးခွင့်ရတရားဓမ္မတွေကြတော့ဩတို့ဆရာဘုန်းကြီးတွေလည်းကိုယ်ပဲရှိကပိဋကလာနေတယ်ကြားပြီ ဘယ်လိုကြောင့်မညာဘုံညာနေတို့ကောင်းကောင်းမပေါ်သေးပါလိမ့်မလို့ဆိုတော့ဘုရုမပေရင်မင်းမနေနဲ့ကိုယ်ခန္ဓာပရိစ္ဆေသမုပ္ပါဒ်မှာဘာဝင်နေတယ်ဆိုတာလည်းရှာလိုက်ဒါလည်းဖြေထွက်မယ်သဘောကျအဲကိလေသာရှားခိုလို့ရှိရင်မရဘူးလို့မဆိုကြားလိုက်မယ်ကွာဘာလဲကြားလိုက်ကြားလိုက်မယ်ကွာဆိုသဖြင့်တရားဓမ္မတွေကြားလို့ရှိရင်ဖြင့်အသေးကဥသွားရင်လည်းမရတော့ဘူးပဲဆုံးခဲ့ချင် မှန်ပါပါအသေးကဥဒွိုင်းမရတော့ဘူးလို့ဆုံးမရမချတော့ဘူးဗျအဲ့ဒီတော့ဗျာဒီလိုခေရမနေ့အထုပ်ညနေရမယ်ဆိုတာလေဖြစ်ဖြစ်အောက်လိုက်လို့ရှိရင်တော့မပြီးပြီဘူးလားပြီးပါဘူးဟိုဒီလောက်တော့မအောင်နိုင်ဘူးဗျာတပည့်တော်ကိစ္စတောထနေတာဒီလိုဆိုလည်းမတတ်နိုင်ဘူးပေါ့ဗျာရှိပြီကလားဒါတော့ရှိသေးတာကောဒီစင်းရလည်းလာအောင်ပါပဲမလားဘူးလားဥပယရရကလေးပဲဟုတ်လားအခုအယောဝါကပြည့်နေတဲ့အခါကျတော့သာပြီးရှာသေးတယ် ဒီရရကံနဲ့အယောင်းဝပြက်နေလို့ကိုးရှာတာနဲ့ဘယ်နဲ့ဖြတ်နေသဘောကျလားအဲဒီလိုဆိုလို့ရှိရင်တော့ဖြင့်ဘာဖြစ်နေတယ်ဆိုတော့ကိုယ့်အကိုရိပ်မိကြတယ်ဘာရခုံဒီလိုကရခုံပြီးလို့တော့ဘုရားကဘယ်နဲ့ဟောကြာလို့ဘယ်လောက်ကြာမယ်လို့တော့မပြောရှာဘူးဟုတ်ကလားကြာခြင်းတော့ကြာမယ်ဘုရားရိပ်မိလားကြာခြင်းတော့ကြာမယ်ဆိုတော့ဘုရားဓမ္မတို့ဟောရရတယ် ကိုယ်ပေါ်မှာရှိရတဲ့စိတ်ကလေးပေါ်တယ်ရတဲ့စိတ်ကိုဘယ်ရဖြစ်ဖြစ်ရှုချလိုက်သဘောကျလားဘာမှမရှိရင်ရှုတဲ့ရှိတဲ့စိတ်ကလေးကိုပါလို့ပါဖြစ်ဖြစ်ရှုချလိုက်ဆိုတော့ရတာပွင့်ရတာရှုလိုက်အင်းရှုတဲ့ရှိတဲ့စိတ်ပေါ်ရင်ရှုတဲ့ရှိတဲ့ရှုလိုက်နင်ကြားတဲ့စိတ်ပေါ်ရင်ဒီလိုရှိတရားဓမ္မတွေကထိုင်ပြီးဒီကလာကိလေသာဖြင့်กว่าယနေ့တော့ဒီတနေ့အတွင်းဒီ15မိနစ်အတွင်းတော့ကြားကိုမဖို့စီဘူးကွာအဟုတ်ကိုလုံးလိုက်မှာကွာ ဒီလိုပဲသမဗရံအနည်းနဲ့ဒကာဓမ္မတွေကကြိုးစားလိုက်မယ်ရှင်ရပါတယ်လို့ဆိုလို့ချပါဘုရားလဲလာကြည်လားဒကာဓမ္မတွေပြောချင်ပြောခင်ဗျားတို့ပါရမီပြည့်ပြီးသားမို့ဒါတော့ပြောရတာသဘောကျခင်ဗျားတို့ပါရမီပြည့်ပြီးသားဆိုတော့ကိုယ့်ဟာကိုယ်လျှော့မပြည့်ဘူးခုမှပါရမီစပြီးတို့ကတည်တောင်တာလို့ဥက္ကမကမလျှော့ဘူးမှန်ပါပါအင်္ဂုတ္တမှာသိချလာမင်းတို့ကအဲ့ဒါ ဘုရားသာသနာနဲ့ဂျုံလာတဲ့ပါရမီပြည့်နေတာကွာဒီဘုရားမဲ့ခွေရဖို့သစ္စာတရားဟောတဲ့နဲ့ပုဂ္ဂိုလ်နဲ့ကောဂျုံမလားခင်ဗျာဂျုံပါဘူးထောင်တတ်တဲ့နားနဲ့ကောဂျုံမလားဂျုံပါဘူးဟောတိနှစ်သုံးဂျုံပြီနော်ထောင်တတ်တဲ့နားနဲ့ဂျုံပြီနော်ကောင်းပြီဒါကဘုရားသာသနာဒါကသစ္စာတရားဟောတာနဲ့ကောဂျုံမလားဂျုံပါဘူးသာသနာနဲ့ဂျုံသစ္စာတရားနာတာနဲ့ကောဂျုံပါဘူးဂျုံပြီထောင်တတ်တဲ့နားကလည်းရှုံးမှာရှိပါရှိဘူးဟုတ်လား ဒါသစ္စာပဲဒါခြေပိုင်းကဖြစ်ပြဒုက္ခသစ္စာပဲဆိုတာခင်ဗျားတို့သိတယ်မဟုတ်လားသိပါဘူးဒါလည်းသုံးခုတော့မဆုံးသေးဘူးလားမှန်ပါဘူးအင်းအဲ့ဒါခင်ဗျားတို့အဖြစ်ကဘာလဲဆိုလို့ရှိရင်ဖြင့်တဲ့အပြည့်နဲ့မင်းနဲ့ကိုယ်ကဂျမ်းချဖို့လေတခုပဲလို့တော့ဒါဒါပြည့်စုံလို့ရှိရင်ဟောဒီဘက်ကသေချာချာခင်ဗျားတို့လိုချင်တဲ့သောတာပန်တည်တာပဲဒါလေးအလေးလေးနံပါတ်အရေးကြီးနေအပြည့်နဲ့မင်းနဲ့ကြားတယ်မှာကိုယ်ကဂျမ်းခို့ဖို့လေဓမ္မလေးဓမ္မဝိပတ္တိအလုပ်လုပ်လိုက်ပါ ရှင်းမလားဝေးကြလားဗျာဒါဖြင့်ဓာရုဆုံလို့ရှိရင်ဖြင့်တစ်ကောဆုံမလားနှစ်ကောသုံးကောအင်းလေးရာနည်းနည်းလိုတယ်အဲ့ဒီလေးလေးဖြည့်လိုက်ရင်တော့ငါကအလိုလိုပြီးပြီဘာကြငါကတော့ဒီရတဲ့တရားနဲ့ဆရာသမားပူဇော်ရုံပါပဲငါကတော့မခက်ပါဘူးသဘောကျလားအခုဘယ်နေရာခက်လဲလေးရာကိလေသာရှားခူတဲ့နေရာခက်တယ်အပြစ်နဲ့မနဲ့ စိုက်ခနဲ့စိုက်ခနဲ့မသွားလို့ဒါလေးတစ်ချက်တည်းစိုက်ခနဲ့စိုက်ခနဲ့သွားလို့ရှင်ခင်ဗျားဒီငါးကလည်းအလိုလိုပြီးတော့ကြောက်ပါရမီကတည်ပြီးသားဒါဖြင့်ငါးခုရှိတဲ့နေ့ကတစ်ခုလေးကျူစားရမှာကိုခင်ဗျားတို့ကဝန်မလေးပါနဲ့လို့ယနေ့ခင်ဗျားတို့ကိုတောင်းပါသဘောကျလားငါးခုရှိတဲ့နေ့ကတခုလဲလိုနေတာတခုလဲနေပဲတတိယတို့အရှုံးပိုးတော့မလားလို့မွေးလို့ရှိရင်လေးခုကအောင်ပြီ အဲတခုတည်းနဲ့ရှုံးပေးမယ်ဆိုဥက္ကမောင်မနာဘူးလားဗျာမနာပါဘူးဘယ်လိုဓမ္မတွေဒီခုတည်းပဲရှုံးပေးမလားအဲဒီဒီမပေးလို့ပြစ်ဘူးကိုယ့်ကိုလုပ်တဲ့ခါမပေးမှရုပ်ပြလားအဲကိုယ့်ကိုလုပ်တဲ့ခါမပေးလို့ထူးရည်ကြည့်တယ်ဆိုတာသဘောပါကြဒါကြောင့်ဘုန်းကြီးတို့ဓမ္မတွေဒီပါရမီရှိပြီးသားလားမရှိဘူးလားရှိပါဘူးရှိပြီးသားပြည့်ဖို့ရတယ်တစ်ချက်ကတော့ဒီဘဝမှာလေးနံမှာဖြစ်လာ အပြည့်နဲ့မင်းနဲ့ကြားထဲမှာကိလေသာကြားမခေါ်နိုင်ဘက်ကစားဒီရတော့မခူရအောင်လုံးဟာကြားကိုဝယ်မခံဘူးကွတဘောကြမှန်ပါဘူးဒီလိုဆိုရင်ကိစ္စမပြီးဘူးလားပြီးပါဘူးကဲတော့ပြန်ဘုန်းကြီးကပဲနိုင်တော့ရှိပါပြီတို့တော့ခင်ဗျားတို့ကကြားခိုလို့ရှိရင်လည်းဖြည့်သေးပြပါဦးမယ်ကြားကြားခိုရင်ပါတော့ဖြည့်သေးဖြည့်သေးပြဦးမယ်ကြားခိုတဲ့အခါကျတော့အရှင်ဘုရားဟောထားတာကြားခိုလို့ရှိရင်မမရဘူးလို့ဟောထားတယ် အဲ့ဒါကြားမဟုတ်အောင်လုပ်ပေးပါမယ်တပတ်ကြလားဥမာဒီကကြားစိတ်ကလေးကိုဖြစ်တဲ့ရှုလိုက်ဖြစ်တဲ့ရှုတဲ့ခြင်းမှာကြားတဲ့ကြားတာလေးတော့ရှုပြီးပြီဆိုကြပါစို့ဗျာအဲကြားတယ်ရှုပြီးအိတ်ရှင်တဲ့စိတ်ကလေးကကြားဝင်ဒီနေ့မိကကိလေသာဝင်လာတပတ်ကြအဲ့ဒီအိတ်ရှင်တဲ့စိတ်ကိုပြန်ဖြစ်တဲ့ရှုသူကြားခိုတာလေးကိုဖြစ်တဲ့ကံလောက်ပဲ ရခုဟုတ်သေးရလားအနိစ္စနဲ့မက္ခနဲ့ပဲပြန်မဖြစ်ဘူးလားဒီကြားထဲမှာထမင်းစာတာလေးပေါ်လာတယ်ဆိုရပါစို့လောဘလေးဒါလေးတော့ဖြစ်ဖြစ်ရှုပြီးပြီရှုပြီးပြီးနောက်မှတခါထမင်းစာတာလေးပေါ်လာတယ်ဆိုတော့သူရခုဘလို့လားအဲ့ဒီထမင်းစာတဲ့စိတ်ကိုဖြစ်ဖြစ်ရှုချခုန်နိုင်လေရလားမခုန်နိုင်တော့ဒီနည်းနဲ့လှုပ်သွားလဲရှင်းရလဲဂျားကိုကိုဆရာဘုန်းကြီးကဟာဂျားမခိုတယ်ဒီပေးလိုက်ဦးမယ်ဆိုပြီးပေးလိုက်တော့ဘုခင်ဂျားကိုကြားသေးရလား အရင်ရှုတာလေဥပဒနာအနိစ္စရှုတာပဲနောက်ပေါ်လာတဲ့ကြာကုန်လို့လာတာလေသူတို့ကအနိစ္စကိုရှုချလိုက်တယ်ခိုနေလေရဒီလိုဆိုတော့ဒီတဲ့တော့မလျှော့နိုင်တော့ဘူးဒါတန်းကုန်ပဲရုပ်ကြီးရလားဒါတရားလည်းအမှန်မှန်ပါတယ်ဒါစိတ်တ ानु ပဒနာဝေဒနာ ानु ပဒနာလည်းပါဠိတော်ကြည့်ပြောနေတာပါ ဓာတ်ကိုယ်ရဲ့စိတ်ကိုယ်ရဲ့ဖြစ်တဲ့ရှုတော့သူဓာတ်ကိုလားတဲ့အနိစ္စပဲလားအနိစ္စပါဘူး။ဒါပြန်အနိစ္စပြန်ရှုတာကဘာဖြစ်လဲ။မက္ခဖြစ်နေတဲ့ဥက္ကမောင်ကဓာတ်ကိုလို့ဆိုမလားအရှုခံလာတာလို့ဆိုမလား။ရှုခံပါဘူး။အဲမပြီးတဲ့ပုဂ္ဂိုလ်တော့ဓာတ်ကိုလာတာ။မှန်ပါပါ။အခုနှီးပစ်လိုက်တော့ရှုပလိုက်လို့ဆိုတဲ့ပုဂ္ဂိုလ်ကြတာ။ရှုခံလာတာ။ဒါပြန်ဓာတ်ကိုလာတာရှုမူလကမ္မဋ္ဌာန်းကိုရှုလိုက်ဓာတ်ကိုလာတာရှုလိုက်မူလကမ္မဋ္ဌာန်းဆိုတာကဘုန်းကြီးပေးထားတဲ့တရားတွေပေါ့ဗျာ။အဲခုနကပြောတဲ့ အဲဝေဒနာဖြစ်လဲဝေဒနာမှာဝေဒနာတွေပေါ့စိတ်မှာဖြစ်လဲစိတ်တွေပေါ့ဗျာဘာမှမရှိထွက်စိတ်ဝင်စိတ်ကိုရှုဆိုတော့ပြော့ထားတယ်ကလည်းသုံးမနေဘူးလားအဲရှုတာဒီအေးဟောမှာပဲဒါတွေမမိလိုက်သေးဘူးဆိုတော့ဒီကြမ်းနဲ့အိတ်ရှင်တဲ့စိတ်စားရှင်တဲ့စိတ်ရေလောက်ရှင်တဲ့စိတ်ကလေးတိုင်းဘာလို့ကြောက်အင်းဒါလေးကတဏှာလာတာပဲလာပင်လာညတော့မင်းတို့ကြားခေါ်တဲ့တရားတွေဆိုပြီးကြလားမင်းတို့ကဖြစ်ဖြစ်ပဲလို့ဆိုကျွတ်တို့ကမရှိဘူးမရှိဘူးလို့တော့သိအောင်ရှုပေးလိုက်လို့ရှင်ဖြင့်တဲ့ ဂျားကိုဖြစ်ဂျားကိုဒီပင်လဲကျွတ်တို့အမက်ပေးလာဂျားကိုကဘာလုပ်လာမက်ပေးပါဘူးမက်ပေးလာတာဖြစ်တော့ဂျားမခုတော့ဘူးဆိုတဲ့အထက်မှာကျွတ်တို့စည်ရင်ဝင်သွားမင်းလည်းဂျားမခုတဲ့စည်ရင်ဝင်ဂျားမခုတဲ့ဆွမ်းစည်ရင်ဝင်သွားလို့ရှိရင်ညနေအားထုတ်မနေရမနေအားထုတ်ရင်အားထုတ်ဒကာဓမ္မတွေအားငယ်ကြမ်းရှိသေးတယ်ရှိပါဘူး gain ဒီနေ့တရားလေးလုံးပြောတယ်ဆိုတာကိုခင်ဗျားတို့အိတ်ကြတော့ဖြုံးပြနေ သဘောကျလားတရားလေးလုံးနဲ့ပါတယ်အခုဟောတယ်ကတော့တဏှာကြီးကျော်သွားပြီတရားလေးလုံးနဲ့ဓမ္မတို့ဖြစ်ပြမလုပ်ခင်ပါလို့อ่ะဒိဋ္ဌိပါဒိဋ္ဌိခွာခြင်းပါရှေထာနာလေအဲခန္ဓာပရိစ္ဆေဘုရားနားလေခန္ဓာပရိစ္ဆေဘုရားနားလေပြီးမှရှုခဲ့ပြီရှိတော့ဖြစ်ပြနဲ့မဲ့နေကြကိလေသာဂျာမခူစီနဲ့ပါပါပါသဘောကျလားဂျာကိုလာတာကိုလည်းခမည်းတော်ကဖြစ်ပြပဲပြန်ရှုလိုက်ဒါဖြင့်ဒီလိုရှုခဲ့ပြီရှိတော့ညနေအားထုတ်ရင် မနဲ့အားထုတ်ရင်သိကြပါလေတော့ဘုရားကတောင်းခံတယ်ဗောဓိရာဇကုမာရတော့မသိချာဟောတယ်ရှင်းမလားကဲယနေ့ဒီရင်နာပါဦး